ဂိုင်းဘုံဘုံတို့45မိနစ်လောက်တရားနာကြနော်ဒီနေ့သာသနာတော်နှစ်2564ခုကောဇာတိက1382ခုတစောင်းမုံလာပြီးကျော်9ရက်2020ခုနှစ်12လပိုင်း6ရက်စနေနေ့ညချမ်းခါကာလ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 အဲ့တော့ဒီကနေ့ညဓမ္မဒါနအလှူရှင်များကတော့နှစ်ဖက်မိဘများဖြစ်ကြတဲ့ဒကာကြီးဦးဝင်းမြင့်ဒကမာကြီးဒေါ်ဝင်းဝင်းကြီးဒကာကြီးဦးဝင်းရွှေဒကမာကြီးဒေါ်နှဲ့ရီတို့ကိုအမှုထားပြီးတော့ဒေါက်တာမင်းစော်ဟန်ဒေါက်တာနော်ဇာဝင်းတာမောင်မင်းဝေရန်ဦးသမီးမတ်သိန်းဟေမန်ဦးမိသားစုဝန္ဒလေးမျိုးတဲ့ ဒီမိသားစုရဲ့ဓမ္မဒါနဓမ္မပူဇာကိုအကြောင်းပြုပြီးတော့ဒီကနေ့ညမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတော် တို့ကိုနာယူကြမယ်ရည်ညိုကြည်ကြနော်အဲ့တော့ဒီကနေ့ဘုန်းဘုန်းတို့တရားနာပေးတပ်ပေါင်းသူတော်ဟောင်းတို့ကိုဘယ်လိုတရားစကားမျိုးပြောခြင်းလုံးဆိုတော့ဓမ္မပဒပါဠိတော်ပကိဏကဝတ်မှာလာရှိတဲ့ ဂါထာတော်လေးနှစ်ပုဒ်ကိုဘုံဘုံတို့ ပြောဖို့စဉ်းစားထားတယ်တရားတွေကိုဒီတလအတွင်းမှာ50ကာလောက်ဟောမှာဆိုတော့ဘယ်လိုများဟောရမလဲတရားတွေလည်းထပ်ပြီးတော့လည်းမနေခြင်းဘူးပေါ့နော်အဲ့တော့ဓမ္မပဒပါဠိတော်ထဲမှာလာတဲ့ဂါထာလေးတွေကိုတော့အစီအစဉ်တွေကြဟောရရင်မြန်ကောင်းမလားလို့ ဒီလိုလဲစဉ်းစားမိတယ်ဒါပေမဲ့ဂါထာတိုင်းကိုလည်းပဲအဲ့ဒါလို စိတ်ကမဟောခြင်းမြန်ကိုယ်စိတ်ထဲမှာနော်ဒါလေးကိုဟောခြင်းတယ်ဒါလေးကိုပိုးပြီးတော့ဟောခြင်းတယ်ဆိုတာလည်းရှိသေးတာအဲ့ဒီတော့အစဉ်အတိုင်းဦးဇင်းတို့သွားတာမျိုးမဟုတ်ဘဲနဲ့နော်ကြည်မိတဲ့ကိုယ်စိတ်ထဲမှာဟောခြင်းစိတ်ပေါက်တဲ့ကာထာလေးတွေကိုပဲဟောမယ်လို့အဲ့လို စဉ်းစားမိတယ်ပေါ့နော်အဲ့ဒါဒီကနေ့တော့ပကိဏကဝတ်ထဲမှာလာတဲ့ဂါထာနှစ်ပုဒ်အဲ့ဒီဂါထာလေးနှစ်ပုဒ်ကအလွန်မှမှတ်သားစရာကောင်းတယ်အထူးသဖြင့်ဘဝမှာကိုဘာဖြစ်ချင်တယ်လဲဘာရချင်တယ်လဲကိုဖြစ်ချင်တာကို ဖြစ်အောင် လုပ်ဖို့ကိုရချင်တာကိုရအောင်ယူဖို့အဲ့ဒါကိုအဓိက လမ်းညွန်ပေးထားတယ်လို့ဆိုနိုင်တယ်။တော့ဘုံဘုံတို့တွေကကိုဖြစ်ကျင်တာတွေမဖြစ်ဘူးကိုရကျင်တာတွေမရဘူးဆိုတာအခြေခံအဖြစ်ကိုပဲကိုကဘာဖြစ်ကျင်တာတော့ကိုကဘာရကျင်တာတော့ဆိုတာကိုသိပြီးတော့မသေးကွဲကြဘူးလို့ထင်တယ်။ဒါကိုကကိုစဉ်းစားကြည့်တာပေါ့နော်။ငါဖြစ်ကျင်တာလည်းမဖြစ်ပါလား။ငါရကျင်တာလည်းမရပါလား။အဲ့လိုဖြစ်ကျင်တာတွေမဖြစ်ဘဲနဲ့ရကျင်တာတွေမရဘဲနဲ့ လွဲချော်နေရတာအခြေခံအဖြစ်ကိုဘာဖြစ်ချင်တယ်လဲကိုဘာရချင်တယ်လဲဆိုတာကိုသိပြီးတော့မသေးကွဲကြဒါကြောင့်ငါဘာဖြစ်ချင်တာတော့အခုလူဘဝရောက်လာအထူးသဖြင့်မှန်ကန်တဲ့အစုံမလို့ဆိုတဲ့သာသနာတော်မြတ်ကြီးနဲ့တွေ့ခွင့်ရနေအထူးသဖြင့်ဘုံဘုံတို့ယဟန်တော်တွေတိလရှင် တွေဆိုပို့ပြီးတော့ငါဘာဖြစ်ချင်တာတော့ဆိုတဲ့မိငုံးကိုပြီးပြီးပြင်းပြင်း ဖြေနိုင်တဲ့အဖြေတစ်ခုရှိရမယ်နော်ပြီးတော့ငါဘာရကျင်တာတော့အဲ့ဒါလိုကိုဖြစ်ကျင်တာကိုရကျင်တာကိုကိုယ်စိတ်ထဲမှာတဲတဲကွဲကွဲအဖြေထုတ်နိုင်ပြီဆိုလို့ရှိရင်အဲ့ဒီကိုဖြစ်ကျင်တာကို ဖြစ်အောင်ကိုဘယ်လိုလုပ်မလဲကိုဖြစ်ကျင်တာလကားဖြစ်လာမှာမဟုတ်ဖြစ်အောင်လုပ်မှဖြစ်မှာဖြစ်အောင်လုပ်တဲ့နေရာမှာလည်းပဲနော်ဖြစ်เสียအကြောင်းတရားကိုညီညွတ်အောင်ကိုကဒါကိုဖြစ်ကျင်တယ်ဆိုရင်အဲ့ဒါဖြစ်ဖို့အတွက် ကိုက်ညီတဲ့အကြောင်းတရားကိုလုံမှအဲ့ဒါလည်းဖြစ်မှာကိုကဒါဖြစ်ခြင်းနဲ့ဆိုကြပါစို့ကိုကအဖြူဖြစ်ခြင်းနဲ့ဒါပေမဲ့ကိုလုံနေတာအမဲရာကြောင့်ကြီးလုံနေတယ်ဆိုကိုဖြစ်ခြင်းနဲ့အဖြူကဖြစ်မှာမဟုတ်နောက်ကိုကဘာရခြင်းတလဲအဲ့ဒါလို့ဆိုရင်ငါဘာရှာနေတာလဲကိုရခြင်းတာနဲ့ကိုရှာနေတာနဲ့ကကိုက်အောင်မှဟုတ်တယ်မဟုတ်လားနောက်ရှာနေတာတစ်မျိုးရခြင်းတာတစ်မျိုးဆိုဘယ်လိုလုပ်ရမလဲလုံနေတာတစ်မျိုး ဖြစ်ချင်တာတစ်မျိုးဘလို့လို့ဖြစ်မှာတော့အဲ့တော့ကိုဖြစ်ချင်တာနဲ့ကိုလှုပ်တာနဲ့ဟာအကြောင်းအကျိုးကိုက်ရလားစဉ်းစားစေချင်တော့နော်ကိုရကျင်တာနဲ့ကိုရှားနေတာနဲ့ဟာအကြောင်းအကျိုးကိုက်ရလားအကြောင်းအကျိုးမကိုက်ဘူးဆိုရင်တော့ဖြစ်မှာမဟုတ်ဘူးရမှာမဟုတ်အဲ့တော့ဘုမုန်းတို့သာသနာတော်မှာလူဖြစ်လာကြတဲ့ပုံကိုယ်တွေအထူးသဖြင့်သာသနာတွင်မှာလူဖြစ်လာကြတဲ့ပုံကိုယ်တွေဘာဖြစ်ခြင်းတလဲဘာရခြင်းတလဲဒါက တာမန်ချိန်မှာလူဖြစ်နေတဲ့ပုံကိုယ်တွေအတွက်နဲ့ပုံကိုယ်တွေအနေထားနဲ့မတူဘူးလို့ထင်ပါတယ်ဟုတ်လားအဲ့ဒါလေးကိုဒီကနေ့ဟောကြည့်ခြင်းနော်ဒီကထာလေးနှစ်ပုဒ်ကိုမြတ်စွာဘုရားကဗတ္တိယမြို့မှာ နေကြတဲ့ယဟန်တော်တွေကိုအကြောင်းပြုပြီးတော့ဟောတယ်အဘုလို့ဒီကထာကိုဟောရတာလဲဆိုတော့အဲ့ဒီယဟန်တော်တွေကယဟန်တရားယဟန်အလုပ်ကိုအာမထုတ်ပါပဲနဲ့ သူတို့စီးတဲ့ဖနက်တွေကိုပဲလှပအောင်အမျိုးမျိုးပြင်ဆင်နေကြတယ်ဖနက်ကိုအမျိုးမျိုးဂတိပါလေးနဲ့လှုပ်လိုက်ဟာမျက်နှုနှုလေးတွေနဲ့လှုပ်လိုက်အဲ့ဒီသိပ်ပြီးတော့အရေးမပါတဲ့အလုပ်တွေကိုလှုပ်ရင်းနဲ့ပဲသူတို့ရဲ့အချိန်တွေကကုန်နေတယ်မြတ်စွာဘုရားဟောတဲ့ဒေသနာတွေကိုသင်ယူတဲ့အလုပ်ကိုလည်းမလုပ်ဖြစ်ဘူး။နော်အဓိသီလဆိုတဲ့အကျင့်ကိုလည်းမကျင့်ဖြစ်ဘူး။အဓိစိတ်ဓာဆိုတဲ့အကျင့်ကိုလည်းမကျင့်ဖြစ်ဘူး။နော်အဓိပညာဆိုတဲ့အကျင့်ကိုလည်းမကျင့်ဖြစ်ဘူး အဲ့ဒါတွေစိတ်သုံးပြီးတော့နေတယ်တဲ့။ဘာတွေနဲ့ချိန်ကုန်နေတာတုံးဆိုတော့စီးတဲ့ဖက်နှက်ကိုလှအောင်ပအောင် ပြင်းရင်းဆင်ရင်းနဲ့အဲ့ဒါနဲ့ပဲချိန်ကုန်နေတယ်။အဲ့ဒါကိုသိတော်မူလို့မြတ်စွာဘုရားကအဲ့ဒီဗရိယမြို့ကိုကြွသွားပြီးတော့အဲ့ဒီယဟန်တော်တွေကိုဟောတာ။ယဟန်တို့တဲ့တန်တရားဝရှင်ရဲ့ကလွတ်မြောက်အောင်ဆိုတဲ့မုံမြတ်တဲ့ရည်ရွယ်ချက်နဲ့တင်းတို့ဟာယဟန်ပေါင်ကိုဝင်ခဲ့ကြတယ်။ခုယဟန်ဖြစ်ကြတယ် ယဟန်ဖြစ်ပြီဆိုတော့ကိုယ့်ရဲ့မူရင်းရည်ရွယ်ချက်ကိုဖြစ်ချင်တာကိုရချင်တာဟုတ်လားအဲ့ဒါတွေကိုမရစေနိုင်တဲ့မဖြစ်စေနိုင်တဲ့နော်ရချင်တာတစ်မျိုးလုပ်နေတာတစ်မျိုးဟုတ်လားဖြစ်ချင်တာတစ်မျိုးလုပ်နေတာတစ်မျိုးရချင်တာတစ်မျိုးရှားနေတာတစ်မျိုးပေါ့အဲ့တော့ကိုယ့်ရဲ့ရည်ရွယ်ချက်နဲ့မကိုက်ညီတဲ့နော်ကိုထားတဲ့ပန်းတိုင်ကိုမရောက်စေနိုင်တဲ့လမ်းကြောင်းမှားတွေကိုရှောင်နေကြတယ်အလွန်မမြတ်တဲ့တရားတရားနဲ့ယဟန်ပြုခဲ့ကြပြီးတော့မှ လုပ်နေတာတွေကလွဲနေတယ်အဲ့ဒါလိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဒီကထာလေးနှစ်ပုဒ်ကိုဟောတာအံ့ဩစရာကောင်းတာကအဲ့ဒါလိုလွဲချော်လို့သာလွဲချော်နေတာအဲ့ဒီယဟန်တွေအကုန်လုံးဟာဒီတခါတာနှစ်ပုဒ်ကိုနာပြီးတော့ယဟန်တာဖြစ်မှာဒါလေးကိုလည်းဘုန်းဘုရားစဉ်းစားမိတယ်ပေါ့နော်။အော်ယဟန်တာဖြစ်မဲ့ပုဂ္ဂိုလ်တွေတောင်မဖြစ်နေတော့လွဲနေတယ်ပေါ့နော်။ကိုဖြစ်ချင်တာနဲ့ကိုလုံနေတာမကိုက်ညီဘူးပေါ့နော်။ ကိုရကျင်တာနဲ့ကိုရှားနေတာလည်းမကိုက်ညီဘူးအဲ့ဒါမြတ်စွာဘုရားကိုက်ညီသွားအောင်မလုပ်ပေးအောင်တဲ့ပေးတာဟုတ်ရလားအဲ့တော့အထူးသဖြင့်ဒါယဟန်တော်တွေသီလရှင်တွေဆိုပိုးစဉ်းစားတယ်ကောင်းလူတွေဆိုတော့သူတို့ဖြစ်ချင်တာတွေသူတို့ရချင်တာတွေဟာအမျိုးမျိုးနေမှာပဲလေဟုတ်လားအဲ့တော့အဓိကပြောချင်တာကသာသနာတွင်မှာလူဖြစ်လာတဲ့ပုံကိုယ်တွေအတွက်ဘာရချင်တယ်လဲဘာရချင်သင့်တယ်လဲဘာဖြစ်ချင်တယ်လဲဘာဖြစ်ချင်သင့်တယ်လဲ တခါတလေကြောက်လဲဖြစ်ချင်တာနဲ့ဖြစ်တင်တာနဲ့ကထပ်တူမကြတာလေရှိသေးတယ်ရကျင်တာနဲ့ရတဲ့တာနဲ့ကထပ်တူမကြတာလေရှိသေးတယ်တကယ်ဆိုရင်ဘုံဘုံတို့ကနော်တရားတို့တရားမြတ်တွေရတဲ့အနေအထားမျိုးကို နော်ရှာရမှာပေါ့တရားတို့တရားမြတ်ကိုရကျင်တဲ့နဲ့ပေါ့သို့တော့ရကျင်သလားလို့မေးရင်လူတိုင်းပဲရကျင်မလို့ဟောတရားတို့တရားမြတ်လို့ပြောရင်တော့ရကျင်ပါတယ်လို့တော့ပြောမှာပါနော် ဒါပေမဲ့တန်တရားဝေဆင်းရလွတ်ချင်သလားလို့မေးရင်ကြတော့မလိမ်နှမ်းမညာတမ်းပြောရရင်အဲ့ဒီစကားကနည်းနည်းကြီးတယ်တန်တရားလွတ်ချင်သလားလွတ်ချင်တဲ့စိတ်တကယ်ရှိသလားတန်တရားကိုကြောက်သလားဖုံဖုံမြင်ကိုကိုကိုစဉ်းစားကြည့်တယ်တန်တရားကြောက်တဲ့စိတ်ကပြင်းပြင်းထန်ထန်မရှိဘူးပြင်းပြင်းထန်ထန်မရှိတော့နည်းနည်းလေးတော့ရှိသလားဆိုတော့နည်းနည်းလေးရလဲ तू ရှိချင်တဲ့နေရာပဲရှိနေငရဲကြမှာတော့ကြောက်တယ်ဟုတ်လားအပေလေးပုံရောက်မှာတော့ကြောက်တယ် ဒါပေမဲ့လူအဖြစ်နဲ့အဖြစ်မြမအဖြစ်အဲ့ဒီလိုနော်ဘဝတွေကိုကြတော့ကြောက်သလားအခုရနေတဲ့ဘဝကို ကြောက်သလားတကယ်ယုံမုန်းသလားတကယ်လွတ်ချင်သလားလို့မေးတော့ gain အဲ့ဒီကြတော့သူများမြင်မပြောတတ်ဘူးနော်ကိုကိုကိုမြင်စဉ်းစားကြည့်ငါမြင်တန်တရားဒုက္ခကိုကြောက်တာဆိုတဲ့စိတ်မဖြစ်ပါလားနော်တန်တရားလွတ်ချင်လိုက်တာဆိုတဲ့စိတ်လည်းပြင်းပြင်းထန်ထန်မဖြစ်ပါလားပေါ့တကယ်ဆိုရင်ဖြစ်ချင်တဲ့နယ်မဟုတ်လားအဲ့ဒီဥစ္စာဖြစ်တဲ့နယ်မဟုတ်လားအဲ့ဒီစိတ်ဖြစ်တဲ့နယ်ပေါ့နော် သို့တော့ဖြစ်သင့်ပေမဲ့လို့ကိုယ့်ရဲ့ဓာတ်ခံကလည်းပဲအဲ့ဒါလောက်အဆင်မမြင့်တဲ့အခါကျတော့ဖြစ်ချင်တဲ့စိတ်ကရှိမလားပေါ့နော်တကယ်ဆိုရင်တန်တရားဝဆင်းရဲကလွတ်မြောက်တဲ့အနေအထားတစ်ခုကိုရသင့်တယ်ပေါ့သို့တော့အဲ့ဒါကိုကိုယ်တကယ်ရချင်သလားရချင်တဲ့စိတ်က ရှိချင်မှရှိမယ်ပေါ့နော်ဟုတ်လားစဉ်းစားကြည့်နော်ဒါကြောင့်မို့ကိုကိုကိုဒီတန်တရားဒုက္ခကိုတကယ်ကြောက်တာဟုတ်ရဲ့လားတကယ်လွတ်မြောက်ချင်တာဟုတ်ရဲ့လားအထွတ်အထိပ် ရကျင်တဲ့တဲ့အရာဖြစ်ကျင်တဲ့အရာကတော့တကယ်တမ်းကအဲ့ဒါပဲဒါဟိုတုန်းကလေဒီဆိုတော့ဘုရားကြီးရဲ့စာတွေဖတ်တုန်းကတော့အော်တန်တရားကြီးကကြောက်စရာပါလားတွေးမိတယ်ပေါ့နော်ကြောက်စရာကြီးပါလားလို့သာတွေးတာကြောက်သလားဆိုတော့လေမကြောက်ဘူးခုနပြောသလိုပဲအပေလေးပုံလောက်ပဲကြောက်တယ်ပေါ့စိတ်ကဟုတ်လားတကယ်ဆိုလို့ရှိရင်ဒီရုပ်တည်နေနေစဉ်ဆက်မပြတ်ဖြစ်နေတဲ့သဘာဝဆိုတာကကောင်းတဲ့သဘာဝမဟုတ်ဘူးလို့ဒါမျက်စောဘုရားဟောတဲ့ဒေသနာတွေ နော်အကုန်လုံးကိုခြေခံပြီးတော့ဘုံဘုံတို့ကြားဘူးထားတာပဲသိထားတာပဲသို့တော့သိတာသိတာပဲတကယ်ကြောက်သလားဆိုတော့မကြောက်နော်တော့တကယ်ကြောက်တဲ့စိတ်ဖြစ်ဖို့ဆိုတာကဘုံဘုံမြန်တွေးကြည့်တာပေါ့နော်ကိုယ့်ကိုကိုချင်းစာစိတ်နဲ့တွေးကြည့်တာပေါ့ဒါတော်တော်မလွယ်ဘူးလို့တန်တရားကိုတကယ်ကြောက်တယ်တကယ်လွတ်ချင်တယ်ဆိုရင်ဘုံဘုံတို့ကသဘောကျပါတယ်ဒါချီးမွမ်းပါတယ်ဒါသူဖြစ်တဲ့နာကိုသူ့စိတ်ထဲကဖြစ်ချင်သွားတယ်ရတဲ့နာကိုသူ့စိတ်ထဲကရချင်သွားတယ်တော်တာပဲလို့ ကို့မှာတော့အဲ့လိုတော်တဲ့သဘောကများများစားတာမရှိဘူးဒါကိုကိုကိုစဉ်းစားပြီးတော့ပြောတာပါ ဟုတ်လားဒါမို့ဒီတရားလေးကိုဆက်ပြီးတော့နားတဲ့နေရာမှာအရသာရှိဖို့ဆိုတာကကိုကအခြေခံကဘာရကျင်တာတုံးဘာဖြစ်ကျင်တာတုံးဆိုတာကိုပြတ်သားထားမှမြတ်စွာဘုရားဒီမှာလမ်းကြောင်းတဲ့ပေးတယ်ဆိုတာတန်တရားဝရှင်ရလွတ်ဖို့အတွက်လုပ်ရမယ့်အလုပ်ကိုညွှန်ပြထားတာနိဗ္ဗာန်ချမ်းသာကိုရကျင်တယ်ဝိဒုက္ခကတကယ်လွတ်ကျင်တယ်ဟိဒုက္ခကတကယ်လွတ်ကျင်တယ် အဲ့ဒီလောက်ထိစိတ်ဖြစ်လာပြီအဲ့ဒီလောက်ထိမွန်မြတ်တာကိုရကျင်လာပြီဖြစ်ကျင်လာပြီဆိုရင်ဘလို့လုပ်မလဲအဲ့ဒါကိုတော့တဲ့ပေးထားတယ်။တော့ဘုံဘုံတော့အစာတဲ့ကွာစာအဲ့ဒီအချက်ကဖြစ်ကျင်တယ်ရကျင်တဲ့အချက်ကအာပြော့နေတယ်လေ။တဏှာဝိဒုက္ခကလွတ်ဖို့အင်းပြော့တော့ပြော့တာပဲ။ဒါပေမဲ့တကယ်လုပ်နေတာကအဲ့ဒီအတွက်လုပ်နေတာအလွန်နဲတယ်။ဟုတ်တယ်မို့လား။နိဗ္ဗာန်ချမ်းသာရအောင်လုပ်ဖို့ရတော့ရကျင်တယ်လို့ပြောတာပဲ။ဒါပေမဲ့တကယ်ရှားနေတာကတိပညာတွေပဲရှားနေတယ် ဒီပြင်ဟာတွေပဲလုံနေတယ်ဟုတ်လားဒါကြောင့်မို့လို့ကိုဘာရကျင်တယ်လဲဘာဖြစ်ကျင်တယ်လဲဆိုရင်ကိုဘလို့တွေလုံနေတယ်လဲဘာတွေရှားနေတယ်လဲဆိုတာကိုစဉ်းစားရမှာအဲ့ဒီအတွေးရှိမှဒီဒေသနာလေးကစိတ်ထဲမှာထိထိမိမိရှိမှာပေါ့နော်အခုမြတ်စွာဘုရားကဗာလဲတန်တရားဝေရှင်ကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ယဟန်ပြုလာကြတဲ့ပုံကိုယ်တွေတကယ်ယဟန်ဖြစ်လာပြီဆိုတော့ဘာတွေလုံရင်းနဲ့ချိန်ကုန်လဲဖဏတ်ချုပ်ရင်းနဲ့ချိန်ကုန်ဟုတ်လား ဘာမှအရေးမပါတဲ့ကိစ္စလို့ဆိုနိုင်တယ်ပေါ့နော်ဒါပေမဲ့စိတ်ဆိုတာလည်းအခက်ကြီးသူအရေးပါတယ်ထင်ရင်ထင်းနေတာပဲပါတယ်ထင်းနေတာပဲအချင်းကုန်လို့ကုန်မှမသိတကုတ်ကုတ်ပါတော့လုံနေတာပဲဟုတ်တယ်မဟုတ်လားကိုဘဝပေးလိုက်ရတယ်ဆိုမစင်သားမိဘူးကိုအလုပ်တွေပြက်သွားတယ်လို့မစင်သားမိဘူးနော်စဉ်းစားကြည့်ဟုတ်လားဒါကြောင့်ဒီဒေသနာလေးကိုလေးလေးနက်နက်စဉ်းစားဖို့စကားနေတန်းနေဖို့မို့အများကြီးပြောနေတာအဲ့ဒါအတိပယ်မဲ့ပြောနေတာမဟုတ်နော်ကိုဘာဖြစ်ချင်တယ်လဲကိုဘာရချင်တယ်လဲ တကယ်တမ်းသာသနာတွေ့သာသနာနဲ့တွေ့တဲ့လူတယောက်အနေနဲ့ဘာဖြစ်တဲ့တယ်လဲဘာရတဲ့တယ်လဲဟုတ်လားဖြစ်တဲ့တာရတဲ့တာကတော့အကောင်းဆုံးပါလေတန်တရားဝိဒုက္ခကလွန်မြောက်ဖို့တရားသူတရားမြတ်ကိုရဖို့ဘုံဘုံတို့ကခုတန်တရားကိုကြောက်တယ်ဆိုတာမသေးကြတဲ့သဘောကိုပဲကြောက်နေတာလေတကယ်တမ်းတန်တရားဆိုတာလည်းပဲသေတော့သေကြတဲ့သဘောတော့မဟုတ်ဟုတ်လားသို့တော့ကိုယ့်ကိုယ်ကိုသေကြတယ်ထင်ပြီးတော့ မသေးကြတဲ့သဘောကိုမေ့နေတဲ့အခါကျတော့ကြောက်အောင်မှမသိဘူးเนาะတကယ်တမ်းကတော့ဘာမှသေးကြတာမဟုတ်အချိန်မွေးပြည့်စည်ပြီးတော့အချိန်မွေးရောက်ချင်တဲ့ဘဝကိုရောက်သွားနိုင်သို့တော့မသေးကြတဲ့သဘောကိုမမြင်တဲ့အခါကျတော့ကြောက်အောင်မှမသိဘူးပေါ့เนาะသေးကြတဲ့ထင်ပြီးတော့ကိုယ့်အကိုနော်ရက်တီနေတယ်လို့ပဲထင်းနေတာဒီတိုင်းပဲဆက်လုပ်သွားမယ်ဟာကိုယ့်အကိုကိုယ့်တွေ့ကိန်းနဲ့ကိုအရှင်းကိုပြေးနေတာတကယ်တမ်းကိုယ့်တွေ့ကိန်းတွေဟာအခါခါသိမ့်မှန်နိုင်မလားအဲ့မှာနော်ဖြစ်ချင်တာဖြစ်မှာဟုတ်လားဒါကြောင့်တန်တရားရဲ့သဘောဟာတကယ်တမ်းက တန်တရားကိုကြောက်တဲ့စိတ်ကလေးနဲ့ပြန်နည်းနည်းရကျင်တယ်ဆိုလို့ရှိရင်အဲ့ဒီမသေးကြတဲ့သဘောမရေရတဲ့သဘောကိုစဉ်းစားတတ်ဖို့လိုတယ်။စာလိုပြောရရင်သူကနိယတအနိယတလို့ပြောတာရှိတယ်။နိယတဆိုတာနော်ကျိန်းသေးသွားပြီမြဲသွားပြီဆိုကြပါစို့သောတာပန်ဖြစ်သွားပြီဆိုရင်အပေလေးပါးကိုမကြတော့ဘူးသူသေးတာနဲ့အပေဘုံကိုမရောက်တော့ဘူးကောင်းတဲ့ဘဝကိုရောက်ဖို့ကျိန်းသေးသွားပြီပုထုဇဉ်တွေကြတော့သေပြီဆိုတာနဲ့ဘယ်ရောက်မယ်ဆိုတာမသေးကြဘူး နော်အုံမေမောကအုံသီးတစ်လုံးထမ်းမေမောကထမ်းသီးတစ်လုံးပြုတ်ကြပြုံးဆိုပြုတ်ကြလာပြီးတော့လိမ့်လိမ့်လိမ့်လိမ့်နဲ့ဘယ်နှရက်သွားမလို့ဘယ်သူမှကြိုပြီးတော့မမှန်းနိုင်သူကြွေတဲ့နေရာကြွေပြီးသူရက်ချင်တဲ့နေရာရက်သွားမယ်အဲ့လိုပဲတိရွက်ကလေးတွေကြွေကြသွားတယ်ဘယ်နှကြသွားမယ်လို့ဘယ်သူမှအတိအကျနေရာကိုမှန်းလို့မရဟုတ်တယ်မဟုတ်လားဒါပေမဲ့ငှက်တဲ့ကောင်ဟောတစ်ပင်ပေါ်မှာနားတယ်တစ်ကိုင်းကျိုးသွားတယ်ဒါပေမဲ့အဲ့ဒီငှက်အောက်ပြုတ်ကြမလားပြုတ်မကြဘူး तू ဘယ်နှမှာနားမယ် तू ရည်ရွယ်တဲ့နေရာကို तू နားနိုင်ခွင့် तू မှာ ရှိတယ်အဲ့ဒီအစွမ်းသူ့မှာရှိတယ်ဘာလို့လဲဆိုတော့သူ့မှာအတောင်မှန်ရှိတယ်အရိယာဖြစ်သွားပြီဆိုရင်သူသေချာသွားပြီအဲ့ဒီလိုစိတ်မျိုးနဲ့ဆိုတော့တရားထူးတရားမြတ်ရကျင်တဲ့စိတ်ကလေးဟာမဖြစ်လာတော့ထက်တန်လာအဲ့တော့တရားမရကျင်ဘူးလားလို့မေးရင်တော့လူတရားမှာ99ရောက်လောက်ကအရကျင်တာပေါ့တကယ်လဲရကျင်ကြမှာပါပဲဒါပေမဲ့စောစောကပြောတယ်တန်တရားလွတ်ချင်သလားတန်တရားကိုတကယ်ကြောက်သလားလို့မေးရင်ကျတော့ရိုးသားသားဖြစ်မယ်ဆိုရင်ကြောက်တဲ့စိတ်ရှိဖို့သိပြီးတော့မလွယ်ဘူးလူအများစုတန်တရားကိုကြောက်တယ်ဆိုတာအပေလေးပုံလောက်ကိုပဲကြောက်ကြတယ်လို့ဦးဇင်းကတော့ ကိုချင်းစားပြီးတော့အဲ့လိုတွေးကြည့်တယ်ပေါ့နော်တကယ်သာဒီဘဝကိုကြောက်မယ်ဆိုရင်ဒီလိုပဲနေပါမလို့ဟုတ်တယ်မဟုတ်လားတရားတော်မှာဘုံဘုံတို့ကကြကုတ်ချခဲလုတ်ပြီးတော့ရမယ်ဆိုရင်မလုတ်သေးဘူးအလကားအချောင်ရမလားလို့လည်းတခါလေးစောင့်နေသေးတယ်ဟိုဟာလေးလှုပ်ဆူတောင်းဒါလေးလှုပ်ဆူတောင်းဘယ်ချိန်မြန်တိုးလာမလဲပေါ့ဟာဘလောက်စိတ်ကကိုဖြစ်ချင်တာတွေကိုရချင်တာတွေရဲ့ပုံမှာမထက်တန်တယ်လဲဆိုတာမတွေ့နိုင်ဘူးလားအခုကိုလှုပ်နေတာကိုရှားနေတာကိုကြည်ကျင်အားဖြင့် ကိုရကျင်တာကိုအရယူဖို့ကိုဖြစ်ကျင်တာကိုဖြစ်အောင်လုပ်ဖို့ဆိုတဲ့ဥစ္စာအလွန်အားနည်းနေတာကိုမသိနိုင်ဘူးလားသိနိုင်နော်အခုဒီမှာမြတ်စွာဘုရားတန်တရားဝတ္ထုကကလွတ်အောင်ဆိုတဲ့မွန်မြတ်တဲ့ရည်ရွယ်ချက်နဲ့ယဟန်တော်ပြုတ်လာတယ်ဒါပေမဲ့တကယ်တကယ်အချိန်ကုန်နေတာကပဏတ်ချုပ်ရင်လည်းအချိန်ကုန်နေတယ်အဲ့တော့မြတ်စွာဘုရားဘလို့ဟောတော့ယဟိကိစ္စံအပဝိဒ္ဓအကိစ္စံပနာကိရတိဩနလာနပမတ္တာနတေတံဝဒ္ဒန္တိအာတဝါဒါပထမကထာလေး သေချာလေးအဓိပ္ပာယ်ကိုနားထောင်ကြည့်မယ်နော်ယံဟိကိစ္စံအပဝိဒံလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်နော်အဲ့ဒီအလုပ်ကိုဖြစ်ထားတယ်အေးတဲ့အဲ့တော့လူတယောက်မှာဘယ်အလုပ်ကလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်လဲလို့ပြောဖို့ရာကသူဘာဖြစ်ရှင်တယ်လဲဘာရရှင်တယ်လဲဆိုတဲ့မိကွန်းပုံမှာပဲကြည့်ပြီးတော့ဆုံးဖြတ်မှာပတ်စံရှာနေတယ်ပတ်စံရခြင်းတဲ့လူတယောက်ဟုတ်လားအစဉ်ပြေတာကိုဖြစ်ခြင်းတဲ့တတိဖြစ်ခြင်းတဲ့လူတယောက်ကိုဟာတရားအထုတ်တာသူ့အလုပ်လို့ပြောရင် तू လက်ခံမလားဟာ သူ့လူကဘာလို့သူပတ်စံရှာမှာလေဒါပဲကြံပဲဖမ်းပဲလုံပဲကြိုက်ပဲပြောမယ်ဆိုမယ်ဟုတ်လားဒါကြောင့်လှုပ်တဲ့အလုပ်ကိုပြစ်ထားတယ်ဆိုတာလှုပ်တဲ့အလုပ်ကဘယ်လှုပ်တော့ဟောစဉ်းစားတရားကိုပြောနေတာဘုံဘုံဟုတ်လားလှုပ်တဲ့အလုပ်ကဘယ်လှုပ်တော့သူ့ကိုပဲပြန်ပေးရတော့မယ်မင်းဘာရကျင်တာတော့ဘာဖြစ်ကျင်တာတော့အဲ့ဒါကိုကြည့်ပြီးတော့မှသူ့အတွက်ဘယ်လှုပ်ဟာလှုပ်တဲ့လဲပညာရှာမယ်ဆိုရင်တော့ပညာသင်ဖို့ဟာပညာရကျင်တယ်ဆိုရင်တော့ပညာသင်ဖို့ဟာသူ့အလုပ်ပေါ့နိဗ္ဗာန်ရကျင်တယ်သူတော်ကောင်းဖြစ်ကျင်တယ်အဲ့ဒါဆိုရင်တော့ဘာတော့ တရားအထုတ်ဖို့ရာသူ့အလုပ်ပေါ့ဒီနေရာမှာမြတ်စွာဘုရားဘာကိုရည်ညွှန်းတာတော့သာသနာနဲ့တွေ့နေတဲ့လူသားတယောက်အတွက်နော်အလုတ်တင်ဆုံးအလုတ်ဟာဘယ်အလုတ်လဲအကောင်းဆုံးအကျိုးရလဒ်ကိုထွက်စေတဲ့နိဗ္ဗာန်ချမ်းသာကိုရစေတဲ့အလုတ်ပဲတကယ်တမ်းကတော့ကျန်တဲ့အလုတ်တွေဆိုတာကတော့ဘယ်လိုပြောမလို့သူ့ပမာဏနဲ့သူတော့သူ့အဆင့်နဲ့သူတော့လည်းပဲရှိမယ်ပေါ့နော်သူလောကနဲ့သူပေါ့ဟုတ်လားဒါပေမဲ့နိဗ္ဗာန်ချမ်းသာကိုရအောင်လုပ်တဲ့အလုပ်နဲ့နှိုင်းစာမယ်ဆိုရင်တော့အဲ့ဒါတွေကဘာမှအရေးမပါတဲ့အလုပ်တွေပဲ ဟုတ်တယ်မဟုတ်လားဒါကြောင့်မြတ်စွာဘုရားဒီယဟန်တွေကိုရည်ရွယ်တာဒါယဟန်တာဖြစ်ကြတော့မဲ့ပုံကိုယ်တွေနော်မကြခင်မှာယဟန်တာဖြစ်တော့မဲ့ပုံကိုယ်တွေအတွက်ပြောနေတာကိုလှုပ်တဲ့အလုပ်ကိုဘာလို့တော့ဖြစ်တာတယ်တဲ့အကိစ္စံပါဏကီးတယ်တည်တယ်မလှုပ်တဲ့အလုပ်ကိုကြတော့လုံနေတယ်တဲ့အဲ့တော့မလှုပ်တဲ့အလုပ်ကဘယ်လှုပ်တော့ကိုရကျင်တာကိုဖြစ်ကျင်တာနဲ့သွေးဖီးနေတဲ့အလုပ်တွေကမလှုပ်တဲ့အလုပ်ပဲဒါជីဘူးရပြောတာပါဟုတ်လားတရားရကျင်တယ်နိဗ္ဗာန်ရကျင်တယ် သူတော်ကောင်းဖြစ်ခြင်းနဲ့အရိယာဖြစ်ခြင်းနဲ့ဆိုရင်နော်တရားလုတ်ကလွဲလို့ကျန်တဲ့လုတ်တွေကဘာလို့အဲမြန်မြန်ရခြင်းနဲ့ဆိုရင်တော့မြန်မြန်ကိုအဲ့ဒါကိုထားခဲ့မှရမှာနော်ဟုတ်လားဒါကြောင့်မြတ်စွာဘုရားလှုပ်တဲ့အလုပ်ကိုပြစ်ထားပြီးတော့မလှုပ်တဲ့အလုပ်ကိုလှုပ်နေမယ်ဆိုရင်တဲ့အုံနလာနဲ့ပမတ်တာနဲ့အဲ့ဒီပုံကိုယ်ရဲ့စိတ်ကနော်တတိကင်းပေါ်ပြီးတော့မိမိရော်ရော်ကြီးဖြစ်ပြီးတော့တခါတလေကိုယ့်ဟာကိုယ်အထင်နေနဲ့နော်ထောင်လွှားပြီးတော့တခါလေကိုယ့်ဟာကိုယ်စိတ်က မြင့်မားနေတာတွေရှိတယ်အနှစ်သာရရှိရှိမြင့်နေတာတော့မဟုတ်ဘူးကိုယ်အတွေးကိုယ်အထင်နဲ့မြူးနေတာပေါ့နော်ရှိရင်တော့ဒီဥစ္စာကိုလှုပ်တာလေးအဆင်ပြေပြီဆိုရင်စိတ်ကမလုံးကြွတာကြွတာဖြစ်နေတာနော်ကျူယိုအလားထောင်လွှားသောမာမာနရှိတယ်ကိုဟာနဲ့ကိုထင်းနေတာပေါ့သူများကိုနှိမ်ချတာမျိုးတော့ရှိချင်မှလည်းရှိမယ်ပေါ့ကိုဟာကိုအဆင်ပြေနေရင်လည်းပဲကိုအထင်တလုံးနဲ့မဖြစ်နေတော့မြင့်နေပေါ့စိတ်တွေကဟုတ်လားအုံနလာနံဆိုအဲ့ဒါကိုပြောတာပမတ္တာနံဆိုတာဘာလို့မေ့လျော့နေတာ တကယ်လုပ်ရမယ့်အလုပ်ရဲ့အပေါ်မှာသူတတိမရှိဘူးဖြစ်ချင်လို့ဖြစ်နေတာပေါ့စိတ်အခြေအနေကဟုတ်လားအဲ့လိုမျိုးမြင်မာတဲ့စိတ်တွေနဲ့မြင်မာတဲ့စိတ်ဆိုတာမာနနဲ့မြင်တာကိုပြောတာနော်မိမိရောရောနေနေကြတဲ့ပုံကိုယ်တွေတွေ့တယ်တေတံဝဒန္တိအာတောဟာအာတောတရားတွေပဲတိုးလာလိမ့်မယ်တဲ့အာတောတရားဆိုတာနော်အာတဝဆိုတာသူကအရက်လို့အတိပ္ပယ်ရတယ် ဟုတ်လားအရက်တောက်လို့အရက်မူးပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာမှန်မှန်ကန်ကန်မသိတော့ဘူးသူသိရင်သူကောင်းတဲ့ထင်ရင်နာတွေထင်နော်အလွယ်လွယ်မှမှအမှန်အမှားထင်အမှားကိုအမှန်ထင်တကယ့်ကိုကပောက်တီကပောက်ချာအမှုသမားရဲ့နော်အမြင်ကိုဘုံဘုံတို့ဘလို့မှနော်ယာနုံကြီးမှန်တယ်လို့ပြောလို့မရဟုတ်လားအဲ့ဒါလိုပဲတတ္တဝါတွေကိုမူးသွားစေတဲ့မှားယွင်းသွားစေတဲ့တရား၃မျိုးဟုတ်လားအဲ့ဒါဘာလို့ဆိုတော့လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ အာတဝဆိုတဲ့နာမည်နဲ့ပြောတော့ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇတဝဟုတ်လားကာမတဝဆိုတာကာမအာယုံကိုလိုချင်တဲ့လောဘနော်ဘဝတဝဆိုတာကဒီလိုဖြစ်နေရတဲ့ဘဝတွေကိုပဲနော်မပြစ်နိုင်ဘူးဒါနဲ့ပဲနေခြင်းနေဘဝပေါ်မှာစွဲနေတာပေါ့နော်အဲ့ဒါတော်တော်ခက်တဲ့ကိစ္စနော်ဒီဥစ္စာဟုတ်လားတရားကိုကောက်လို့ရှိရင်ကာမတဝဘဝတဝဘာရတော့လောဘနော်ဒိဋ္ဌတဝဆိုတာထင်ရှားဖြစ်ပေါ်နေတဲ့ယုံ nant ရဲ့ပုံမှာပုဂ္ဂိုလ်တ attva လို့အထင်မှားနေတယ် ဋ္ဌတဝအဝိဇ္ဇာတဝဆိုတာကသစ္စာလေးပါးကိုမသိတာပေါ်အားဆင်းရဲတယ်လို့မသိဘူးလောဘဟာဒုက္ခရဲ့အကြောင်းတရားလို့မသိဘူးနော်လောဘချုပ်မှဒုက္ခချုပ်မယ်ဆိုတာမသိဘူးနော်မဂ်ခင်၈ပါးကိုကျင့်မှဒုက္ခချုပ်လိုက်မယ်လောဘချုပ်လိုက်မယ်ဆိုတာကိုမသိဘူးသစ္စာလေးပါးကိုမသိတဲ့မောဟအဲ့ဒါပါတော့အဝိဇ္ဇာတဝပေါ့နော်တရားကိုကောက်လို့ရှိရင်အတောတရားဆိုတာပါတော့လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဟုတ်လားဆင်းရဲကြောင့်တရားပူလောင်ကြောင့်တရားတွေပဲ ရှုပ်ထွေးကြောင်းတရားမောပန်းကြောင်းတရားတကယ်ဒုက္ခဖြစ်ကြောင်းတရားတွေပဲအသောတရားဆိုတာဟုတ်လားအဲ့ဒါစောစောကပြောခဲ့တဲ့ဒေသနာလေးနဲ့ပြန်ဆက်နော်လှုပ်တင်တာကိုပြစ်ထားမယ်မလှုပ်တင်တာကိုလှုပ်နေမယ်ဟုတ်လားလှုပ်တင်တာမလှုပ်တင်တာဆိုတာကိုဘာရခြင်းတလဲဘာဖြစ်ခြင်းတလဲဆိုတာနဲ့ကြည့်ရမှာနော်ဟုတ်လားကိုကတကယ်ငြင်းအေးခြင်းနဲ့သူတော်ကောင်းဖြစ်ခြင်းနဲ့တရားသူတရားမြတ်ရခြင်းနဲ့တန်တရားမှာသေကြခြင်းနဲ့အ ਨੇ ဆုံးတော့နောက်ဆုံးတန်တရားဒုက္ခကလွတ်ခြင်းနဲ့ဟုတ်လား အဲ့လောက်ထိမြင်မာတဲ့ရည်ရွယ်ချက်ရကျင်မှုတွေဖြစ်ချင်မှုတွေရှိနေပြီဆိုရင်တော့ကိုဘာလုံးတင်တယ်လဲဘာမလုံးတင်ဘူးလဲဆိုတာကိုကောင်းကောင်းအဖြေထုတ်တတ်ဖို့လိုတယ်အဲ့ဒါနောက်ကထားကြတော့ပါလိမ့်မယ်လုံးတင်တဲ့အလုပ်ဆိုတာဘာဆိုတာတိတ်တယ်ပြောလိမ့်မယ်နော်ဒီမှာတော့ရေဘူးရနားလေရမယ်ဟုတ်လားလုံးတင်တဲ့အလုပ်ဆိုတာဘာတော့သူတော်ကောင်းတရားအလုပ်တတိပဋ္ဌာန်ဘာဝနာပွားများတဲ့အလုပ်ပေါ့အဓိကကတော့ဟုတ်လားမလုံးတင်တဲ့အလုပ်ဆိုတာဘာတော့လောဘဒေါသမောဟတွေတိုးပွားကြောင်းအလုပ်တွေဟုတ်လားမေ့လျော့ကြောင်းအလုပ်တွေသူတော်ကောင်းတရားနဲ့ဘာမှမဆက်ဆက်တဲ့အလုပ်တွေ မလှုပ်လဲဖြစ်ပါလဲနဲ့လှုပ်နေတဲ့အလုပ်တွေအများကြီးရှိတာပေါ့နာမည်တက်မယ်ဆိုဘယ်ဆုံးမလို့ဟုတ်လားအဲ့လိုလှုပ်တင်တာကိုမလှုပ်ဖဲနဲ့မလှုပ်တင်တာကိုလှုပ်နေတဲ့လူတယောက်ဟာနော်မေးလျော်မှုတွေနဲ့စိတ်တွေနော်မမာနတွေနဲ့အထင်ရောက်မှုတွေနဲ့မြင်မာပြီးတော့ဘာတွေပဲတိုးလာတော့ဒုက္ခရောက်ကြောင်းပူလောင်ကြောင်းဆင်းရဲကြောင်းအာသောတရားတွေပဲတိုးလာတယ်တဲ့သူကသူငကိုတော့ကဘာတွေပဲဖြစ်ချင်တယ်ပြောပြောဘာတွေပဲရချင်တယ်ပြောပြောဟုတ်လားလှုပ်တင်တာမလှုပ်ဘူးမလှုပ်တင်တာလှုပ်နေတယ်ဆိုရင်တော့ ရမလား तू ဖြစ်ချင်တာမရဘူးနော် तू ဖြစ်ချင်တာမဖြစ်ဘူး तू ရချင်တာမရအောင်ဟုတ်လားအဲ့တော့ဒုတိယခါတာမြတ်စွာဘုရားဆန့်ကျင်ဘက်လေးအနေနဲ့ဆက်ပြီးတော့ဟောတယ်ဒုတိယခါတာဘာပြောတော့ရေသင်္စသုတမာရတ္တနေဆံကာယကတာတတိအကိစ္စံတေနသင်ဝတိကိစ္စံတတိစကာရိနောကိစ္စေတတိစကာရိနောတတနံသမ္မဇာနနံအထံကိစ္စံတိအာတဝါနော် ရေသင်္စသုတမာရတ္တနေဆံကာယကတာတတိတဲ့ လှုပ်တဲ့နာကိုလှုပ်မယ်မလှုပ်တဲ့နာကိုမလှုပ်ဘူးဆိုတဲ့တော့ကိုဖြစ်ချင်တာကိုရချင်တာကိုပြီးပြီးပြင်းသိပြီးတော့ကိုဖြစ်ချင်တာကိုဖြစ်အောင်လုပ်မဲ့လူတယောက်ကိုရချင်တာကိုရအောင်ရှာမဲ့လူတယောက်ပေါ့နော်အဲ့ဒီလိုကဘလို့တော့အကိစ္စံတေနတင်ဝန်တီမလှုပ်တဲ့အလုပ်ကို तू မမှီဝဲဘူးတဲ့ဆိုတော့စိတ်ထဲထဲမထားဘူးပေါ့နော်မလှုပ်တဲ့အလုပ်ကိုစိတ်ထဲထဲမထားအောင်နော်ကိစ္စံတာတိစ္ဆကာရီနောတဲ့ကိစ္စေတာတိစ္ဆကာရီနောလှုပ်တဲ့ဆိုတဲ့အလုပ် तू ရချင်တာကို ရှာတဲ့အလုပ်သူဖြစ်ချင်တာကိုပုံဖော်မဲ့အလုပ်ပေါ့နော်အဲ့ဒီအလုပ်ကိုကြတော့တာတစ္ဆကရင်တော့တဲ့ဆွဲဆွဲမြဲမြဲလုပ်တယ်တဲ့อืมဘုံဘုံတို့မှာအဲ့ဒီအကြီးတွေကအဓိကလိုနေတာပဲဆွဲဆွဲမြဲမြဲတဲ့ဘုံဘုံတို့ကဆွဲဆွဲမြဲမြဲကမရှိဘူးလေစိတ်ကူးပေါက်မှလုပ်မှာဟုတ်တယ်မဟုတ်လားဆွဲနေမြဲနေအောင်မလုပ်ဘူးเนาะစိတ်ကူးပေါက်မှပဲလုပ်တယ်စိတ်ကူးကလည်းပေါက်ခဲလိုက်တာဒီလိုမျိုးသွားနေတာဟုတ်လား အဲ့တော့အဲ့လိုမျိုးမလှုပ်တင်တာကို तू မမိဝဲဘူးလှုပ်တင်တာကိုဆွတ်သွမြဲမြဲလှုပ်တယ်ဘာတော့လှုပ်တင်တာကဆိုတော့ရေတင်စသုတမာရတ္တနေဆံကာယကတာတတိနော်နေဆံအမြဲမပြတ်ကာယကတာတတိကိုယ်ခန္ဓာကိုယ်ရဲ့အပေါ်မှာတတိထားတဲ့အလုတ်ကိုနော်သုတမာရတ္တအလွန်ပြင်းထန်တဲ့ကောင်းမွန်တဲ့လုံလဝရိယနဲ့ तू ဟာစူးစမ်းတယ်ဟောလှုပ်တင်တဲ့လှုပ်ပေါ်လာပြီနော်ဘာလှုပ်တော့ကိုယ်ခန္ဓာကိုယ်တတိထားတဲ့အလုတ်ကာယကတာတတိနော်ကာယဆိုတာ तू က အပေါင်းအစုလို့အဓိပ္ပာယ်ရတယ်ခန္ဓာကိုယ်ကြီးဟာအမျိုးမျိုးသောသဘာဝတရားတွေပေါင်းစုထားတဲ့အပေါင်းအစုကြီးပဲနော်အကြံမြန်ဖြင့်ရုပ်အစုဝေးကြီးရဲ့နာမ်အစုဝေးကြီးရဲ့အစုဝေးကြီးနှစ်ခုပေါင်းစုထားတာပေါ့နော်အဲ့ဒါနာမ်အစုဝေးကြီးကြတော့ရှုပ်ထွေးလွန်းလို့မြတ်စွာဘုရားလေးစုလေးပုံပုံပြတယ်နော်ကြားဘူးတယ်မဟုတ်လားဝေဒနာခန္ဓာခံစားမှုအစုအဝေးဟုတ်လားသင်ညက်ခန္ဓာမှတ်သားမှုအစုအဝေးသင်္ခါရခန္ဓာ နော်စေတနာကောင်းဆောင်တဲ့ပြုလုပ်မှုသင်္ခါရအစုအဝေးဝိညာဉ်နဲ့ခန္ဓာတိမှုအစုအဝေးနန္ဒနန္တရားရှုပ်ထွေးလွန်းလို့များပြားလွန်းလို့ဆန်းကျယ်လွန်းလို့လေးပုံပုံထားတဲ့အစုဝေးကြီးလေးခုအဲ့ဒီအစုဝေးကြီးလေးခုကနော်ရုပ်အစုအဝေးကြီးကိုအမိပြုတော့ဖြစ်နေတာပေါ့နော်အဲ့တော့ရုပ်အစုဝေးကြီးကိုဘုံဘုံတို့မြင်ဖို့ကြတော့ပို့ပြီးတော့နာအစုဝေးကိုမြင်ဖို့တယ်လွဲကိုတယ် ရုပ်စုဝေးကိုမြင်အောင်ကြည့်လို့ရှိရင်နာမ်အစုဝေးကိုလည်းမြင်သွားမယ်။ဘာလို့ဆိုအဲ့ဒီနာမ်ကဒီရုပ်အစုဝေးကိုပဲအမိပြုတ်ပြီးတော့ဖြစ်နေလို့ဟုတ်လား။ဒါကြောင့်မို့လို့ဘုံဘုံတို့ဒီတရားမှတ်ကြတယ်။ဘာပဲဖြစ်ဖြစ်အနာပါနာကိုပဲမှတ်တယ်ပဲပြောပြောဟုတ်လား။ခန္ဓာမှာထင်ရှားဖြစ်နေတဲ့ရုပ်တဘာဝဣရိယာပုတ်ကြီး၄ပါးသွားတာရတာထိုင်တာလျောင်းတာဒီဖြစ်နေတဲ့ပုံစံအနေအထားလေးတိုင်းနော်အထူးသဖြင့်တော့ထိမှုသဘောတွေကိုဒလဇက် တတိထားပြီးတော့နေမယ်ဆိုလို့ရှိရင် तू ကနံတရားတွေကိုပါ तू ကမြင်လာနိုင်ဟောစားထဲမှာပေးတဲ့ဥမာလေးတစ်ခုကောင်းတဲ့ပေါ်လာတယ်ဟောပတိလေးတွေဆိုပတိစီလေးတွေကဘာနဲ့တည်ထားတာတော့ကျိုးနဲ့တည်ထားတာနော် ကျိုးကတခြားပတိစီကတခြားနော်ဒါပေမဲ့ပတိစီကဘယ်ကိုမှီးနေတာတော့ကျိုးကိုမှီးနေတာကျိုးမရှိဘူးဆိုရင်ပတိစီလေးတွေကအကုန်လုံးတစီတီပြန့်ကျဲသွားမှာပေါ့ဟုတ်လားကျိုးကိုမှီးနေတာ ဒါမဲ့ပရိယပရိစီကကျိုးမဟုတ်တယ်လို့ကျိုးကလည်းပရိစီမဟုတ်ဟုတ်လားအဲ့ဒါလိုပဲရုပ်နဲ့နာနဲ့အချင်းချင်းအမိပြုတ်ပြီးတော့ဘာလို့ဖြစ်နေတာဒီရုပ်အစုဝေကိုလာဖုံဖုံတို့မြင်အောင်ကြည့်နေသတိထားနေမြင်အောင်ကြည့်တယ်ဆိုတာသတိထားတာကိုပြောတာဟုတ်လားသိနေတဲ့သဘောလေးစကြဝဠာဝင်လေထွက်လေလေးကိုသိနေတယ်ဘာမှလောက်ကြံစက်မပါဘူးလောက်စက်မပါဘူးသူဖြစ်နေတာလေးကိုလိုက်သိနေုံလေးပဲကြိုးစားတာလိုက်ဖက်သိနေသဘောပေါက်ရဲ့လားအဲ့ဒါကိုဘာခေါ်တော့ကာယကတာတတိတဲ့ ကာယကတာတတိယနယ်ပယ်အကျဲကြီးပဲဟုတ်လားလိုရင်းမှတ်ရမယ်ဆိုလို့ရှိရင်အစုအဝေးကြီးကိုတတိထားနေတာအစုအဝေးကြီးဆိုတာဘာပြောဒီကိုကောင်ကြီးကိုပြောတာပို့ပြီးတော့လေးနေနဲ့ဆက်ပြီးသွားမယ်ဆိုရင်တော့ဒီကိုကောင်ကြီးမှာနောက်ထပ်နန်တက်တွေပါပါတော့မှီးပြီးတော့ဖြစ်နေတယ်ဟုတ်လားအဲ့တော့အဓိကတကယ်တမ်းစူးစမ်းရမှာဘာကိုရင်စစူးစမ်းရမှာလို့ဆိုရင်ရုပ်အစုဝေးကြီးကိုအရင်သိအောင်စူးစမ်းရမှာဟုတ်လား အဲ့ဒီရုပ်အစုဝေးကိုဘုံဘုံတို့မြင်အောင်ကြည့်နေတယ်တဲ့နေဆံကာယကတာတတိနေဆာအမြဲတမ်းပေါ့နော်မလျှော့တဲ့ဇွဲလုံးလာနဲ့ဒါပေါ်မှာစိတ်ထားပြီးတော့နေတယ်အဲ့လိုမျိုးတတနံတမ္ပဇာနန္တတတိရှိတယ်အစဉ်ဉဏ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအတ္တကိစ္ဆန္တိအာတဝါစောတော်ကပြောခဲ့တဲ့ဆင်းရဲကြောင်းပူလောင်ကြောင်းရှုပ်ထွေးကြောင်းအာတော်တရားတွေဟာတဖြည်းဖြည်းနဲ့ကုန်သွားလိမ့်မယ်တဲ့အဲ့တော့ကိုဖြစ်ချင်တာကဒီအနေအထားမျိုးလို့ဘုံဘုံတို့ကအခြေခံ နော်ဒေသနာတော်တွေကိုနော်နာယူရင်းလေ့လာလိုက်စားရင်းနဲ့အမြင်မှအရင်တိဆောက်ရမယ်ပေါ့နော်ပြောရင်ဒါတန်တရားဝိဒုက္ခကလွတ်မြောက်အောင်ငါလှုပ်တဲ့နေဆိုတဲ့အမြင်မှန်ပေါ့နော်အဲ့လောက်ကြီးတန်တရားဝိဆင်းရဲကလွတ်ချင်တဲ့စိတ်ကြီးမရှိသေးဘူးဆိုရင်တောင်ဒါနဲ့နဲ့တဆင့်လျှော့လိုက်တော့ပေါ့နော်မရှိသေးဘူးဆိုရင်တောင်အ ਨੇ ဆုံးတော့တန်တရားမှာတေချာတဲ့အနေအထားမျိုးလေးကိုတော့ရကျင်တဲ့စိတ်ဘာလို့ရှိတဲ့နဲ့နော်အဲ့ဒါတော့လူတိုင်းရှိမယ်ထင်ပါတယ်နည်းနည်းလောက်ဘဝတန်တရားအကြောင်းကို လေ့လာဘူးတယ်မြတ်စွာဘုရားဟောတဲ့ဒေသနာတွေကိုလေ့လာဘူးတယ်ဆိုရင်အဲ့ဒါတော့ရှိကြမယ်ထင်ပါတယ်နော်အပေတော့ဘယ်သူမှမသွားခြင်းဘူးလေသိပြီဆိုရင်တော့အမခံချက်ရှိခြင်းတယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီအနေထားလေးလောက်တော့အ ਨੇ ဆုံးရခြင်းသင့်တယ်အဲ့တော့ကိုယ့်ဘဝမှာအဲ့ဒါလေးကိုပန်းတိုင်အနေနဲ့ထားသင့်တယ်ပေါ့နော်နော်ငါသေချာတဲ့အနေထားလေးကိုတော့ရအောင်လုပ်မယ်တခြားဘာမျိုးထက်မဆိုဒီဥစ္စာပိုတန်ဖို့ရှိတယ်ဒါပိုဖြစ်တဲ့ဒါကိုပို့ပြီးတော့ ငါရကျင်တဲ့စိတ်ရှိတဲ့နဲ့ရအောင်လှုပ်တဲ့နဲ့ဖြစ်အောင်လှုပ်တဲ့နဲ့ဟောဒီထိဘာလို့မလို့သွားရမယ်အဲ့ဒါလို့သွားမယ်ဆိုလို့ရှိရင်ဘုန်းဘုန်းတို့ဘာလို့ဖို့လို့တော့နေဆံကာယကတာတတိအမြဲတမ်းဒီရုပ်အစုအဝေးရဲ့ပုံမှာတတိရှိရမယ်အဲ့ဒါလို့တတိရှိနေလို့ရှိရင်ဆင်းရဲကြောင်းပူလောင်ကြောင်းနော်တန်တရားဝိဒုက္ခနော်ကျင်လေရာကြောင်းဒီတရားစိုးတွေကဘာဖြစ်သွားမလို့ချုပ်ငြိမ်းသွားမယ်အဲ့တော့လှုပ်တဲ့နဲ့လှုပ်ဆိုတာဘာတော့ကာယကတာတတိ နော်အဲ့တော့ကာယကတာတတိဆိုတာအနေပေအကျယ်ပဲအကျယ်ကြီးပဲအဘုံဘုံတို့ကျေတွန်းဟောထားတာကာယကတာတတိသုတ်တန်ဆိုလို့ရှိရလေအဲ့ဒီသုတ်တန်ထဲမှာဆိုရင်မြတ်စွာဘုရားကာယကတာတတိကိုနော်၁၈မျိုးတောင်ပြောထားတာရှိတယ်ဟုတ်လားအဲ့ဒါ၁၄မျိုးလောက်အကျဉ်းမြင်လေးခေါင်းစဉ်သဘောမျိုးလေးလောက်ဘုံဘုံပြောပြမယ်နော်ကိုလုံနေတဲ့လောကဘယ်ထဲပါလဲဆိုတာလေးကိုနော်ယုံကြည်မှုနဲ့သိမြင်မှုနဲ့စိတ်အားတွေဖြစ်စေဖို့ဟုတ်လားဝင်လေထွက်လေကိုတတိထားနေတယ် ဒါနံပါတ်1ကာကတာတတိပဲဝင်လေလေးဝင်သွားတယ်ဝင်မှန်းသိတယ်ထွက်လေလေးထွက်သွားတယ်ထွက်မှန်းသိနေတယ်တခြားမှာသိနေတာမဟုတ်ဒီပြင်နေရာမှာစိတ်ရောက်နေတာမဟုတ်ဒီဝင်လေထွက်လေဝင်ထွက်နေတဲ့ပုံမှာပဲစိတ်ကိုရှိနေအောင်တတိနဲ့ထိန်းထားအဲ့ဒါပါတော့ကာကတာတတိသွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ဣရိယာပုကြီး၄ပါးထင်ရှားတဲ့အမူအရာကြီး၄မျိုးနော်အဲ့ဒါကိုလည်းပဲဖုံဖုံတို့တတိထားနေတယ်ထိုင်နေရင်လည်းထိုင်နေတာလေးပုံမှာတတိရှိတယ် ဘယ်လိုပုံစံလေးထိုင်နေလဲဒါလေးပေါ်မှာစိတ်ရှိတယ်နော်အဲ့ဒါလည်းဘာတော့ကာယကတာတတိပဲဟုတ်လားနောက်အသေးစိတ်အမူအရာလေးတွေဟုတ်လားရှစ်တဲ့တဲ့နောက်ဆုတ်တဲ့ကိုယ်တဲ့ဆန်တဲ့ငုံတဲ့မော်တဲ့စားတဲ့တောက်တဲ့ကျင်ကြီးကျင်ကဲစွန့်တဲ့ရေချိုးတဲ့အစရှိတဲ့ဖြင့်နောက်ဒီခန္ဓာကိုယ်ကြီးကနော်လှုပ်ရှားရင်းနဲ့ပဲရှင်သန်ရတာ哦ဟုတ်လားအဲ့လိုမျိုးလှုပ်ရှားမှုမျိုးစုံအသေးစိတ်ကိုလည်းပဲသမဇာနာကာရီဟောဒီတိလျက်နဲ့ပြုမတိဘဲနဲ့ပြုတာမဟုတ်ဘူး မသိဘဲနဲ့လှုပ်တာမဟုတ်သိပြီးတော့လှုပ်တယ်ဘာလှုပ်နေတယ်လဲဆိုတာကိုသိပြီးတော့လှုပ်နေတယ်သူလှုပ်နေတာကို तू သိတယ်ပေါ့อืมဘုံဘုံရဲ့ကိုလှုပ်နေတာကိုသိတာပေါ့လို့မထင်နဲ့နော်လှုပ်နေတာကလည်းလှုပ်နေတာပဲကျွမ်းကျင်နေတော့သူ့အတူတူလှုပ်နေတာပဲစိတ်ကတော့အဝေထိုးရင်ထိုးနေတာပဲလေဟုတ်တယ်မဟုတ်လားအင်းအဲ့ဒါလည်းပါတော့ကာကတတိဟုတ်လားပြီးတော့ပါတော့ဆိုတော့စာမေမွေးခြင်းခြေသီးလက်သီးသွားရည်အစရှိတဲ့32ခုဓာတာကိုစဉ်းစားဆင်ခြင်တာ နော်တရားတွေကနားရေဝနေပါပြီနော်ဆန်တို့စပါးတို့ပြောင်းတို့နှမ်းတို့ပဲတို့နဲ့နော်အပြည့်ထည့်ထားတဲ့အိတ်ကြီးတစ်လုံးကိုအပေါ်ကနေပြီးတော့အိတ်ရဲ့အဝကိုရှုပြီးတော့ကျိုးနဲ့စီချီထားလိုက်တယ်အဝေးကကြည့်တော့ဘာအိတ်ကြီးမှမသိဘူးဟုတ်လားအဲ့ဒါကိုမျက်စိအမြင်နဲ့ပြည့်စုံတဲ့လူတစ်ယောက်ကကြိုးဖြေပြီးတော့တည်တည်ချာချာထဲထဲကိုနှိုက်ပြီးတော့ကြည့်တယ်ဒါကတော့ဆံမဲဒါကတော့စပါးပဲဒါကတော့ပြောင်းမဲနှမ်းမဲအသေးစိတ်အကုန်မြင်တယ်အဲ့ဒါလိုပဲတဲ့ခန္ဓာကိုယ်ဆိုတာအဝနှစ်ဖက်ပိတ်ထားတဲ့အိတ်ကြီးတစ်လုံးပေါ့နော် အထဲထဲမှာဘာတွေထည့်ထားလဲဆိုတာကိုမြင်အောင်ကြည့်ရမယ်ကာယကတာတတိကိုပြောနေတာနော်ခေါင်းထဲမှာအုံနောက်တွေရှိတယ်အလွန်ရှုပ်ထွေးတဲ့အစိပ်ပိုင်းကြီးပဲဒီခေါင်းကြီးကိုမြင်ကြည့်ဟုတ်လားလေချောင်းကနေအောက်ဆင်းသွားဟောအဆုပ်နော်အဆုပ်နှစ်ခုကြားထဲမှာဘာရှိမလို့နှလုံးတဒုံဒုံနဲ့ခုံနေတယ်နှလုံးဟုတ်လားပြီးရင်သူ့အောက်ဆင်းသွားနော်ဝမ်းနဲ့ရင်းနဲ့ချားထားတဲ့ကြွသားရဲ့အောက်မှာအသေးဆိုတာရှိမယ်နော်အဲ့ဒီအောက်မှာပန်ကရိယာဆိုတာရှိမယ်ဟုတ်လား နောက်အစာအိမ်လေချောင်းကနေတစ်ဆက်သေးအစာအိမ်နဲ့တစ်ဆက်သေးဘာလာမတော့ဥသိန်းဆိုပြီးတော့အတွန့်နေတွန့်ပြီးတော့ပိုက်ထဲမှာခွေခောက်နေတယ်အဲ့ဒီဥသိန်းနဲ့တစ်ဆက်သေးဥမာကြီးတဲ့အစာဟောင်းတွေထည့်ထားတယ်နော်စီတွေပြည်နေတဲ့စီအိမ်ကြီးရှိမယ်သူ့ရဲ့အထက်နားမှာနော်တဇက်ဇက်စိတ်ကြနေတယ်ကြောက်ကနှလုံးစီတွေကြနေတယ်ကြောက်ကနှလုံးရှိမယ်ဒါပဲလေပဆန်ရှိသောမရှိသောပညာတတ်သောမတတ်သောရုပ်လှသောမလှသောဘာကွဲပြားခြားနားမှုမှမရှိတဲ့တဘာဝအမှန်တရားကြီးရောနော် အဲ့ဒါကိုစဉ်းစားဆင်ခြင်အဲ့ဒါလည်းဘာတော့ကာကတာတတိပဲလှုပ်လို့ရတယ်ဘာမှတရားလို့ဘောင်းချင်းချင်းလေးနဲ့စွဲမထားနဲ့မြတ်စွာဘုရားအကုန်လုံးလိုအပ်လို့ဟောခဲ့တာကြီးပဲဟုတ်လားလေးမျိုးရှိသွားပြီနော်နောက်ဓာတုမနတိကာရတဲ့ဓာတ်ကြီးလေးပါးကိုဆင်ခြင်တာဒါကနည်းနည်းနည်းနည်းတယ်သူကတဘာဝလေးကိုမြင်အောင်ကြည့်တာနောက်ဆိုကြတော့ဒီသပွဲကုံကိုစမ်းကြည့်တယ်မာတာပေါ့မှန်ကြီးတက်သားကြီး အဲ့လိုပဲဘုံဘုံတို့ခေါင်းဆန်းကြည့်လိုက်လက်ခောက်ရိုးလေးဆန်းကြည့်လိုက်ပါတော့မာတာပေါ့ပထဝီလွန်ခဲ့တဲ့သဘောဟုတ်လားမာတဲ့သဘောလေးကိုပထဝီလို့ပြောနေတာနော်မာတဲ့သဘောနဲ့ဆန့်ကျင်ပဲဟောပြော့တဲ့သဘောသူလည်းပထဝီပဲဘုံဘုံတို့ခန္ဓာကိုယ်အပေါ်ဆန့်ကျင်တော့ပြော့တာတွေပဲများမယ်ပေါ့ဒီသဘောတစ်မျိုးတည်းလားဘယ်ဟုတ်မလို့ယိုရှိနေတဲ့နောက်ဖွဲ့စည်းထားတဲ့ရေဓာတ်တွေရှိတယ်ဟုတ်လားအဲရေဓာတ်ကပြောရတာခက်တယ်နော်ရေဓာတ်ကပြောရတာခက်တယ် ။အော်ဆိုသူကထိကြည့်ပြီးတော့သူကတိဖို့မလွယ်လို့ခုနပထဝီဓာတ်ကထိကြည့်ရင်မသိနိုင်ဘူးလား။သိနိုင်တယ်။နော်လေဓာတ်ကလည်းတွန်းကန်အားပဲ။သူကလှုပ်ရှားတဲ့သဘောသူကလည်းထိကြည့်ရင်သိတယ်။ဘုံဘုံတို့တခါလေးထိုင်ရင်းနဲ့လှုပ်နေတာ။ဟုတ်လား။ဒါမှမဟုတ်တစ်ခုခုကထောက်ပြီးတော့တွန်းထားတယ်လို့မျိုးအားသဘောမျိုးပေါ့နော်။အဲ့ဒါကိုသူကလေလို့သိရတယ်။ဟုတ်လား။ပြီးရင်အပူအေးမသိနိုင်ဘူးလား။သိတယ်နော်ထိကြည့်တာနဲ့ပူတာအေးတာတခုတော့ရှိမှာပဲဘယ်ဟာကိုပဲထိကြည့်ကြည့်နော် ဘလောက်ပူပြီးတော့ဘလောက်အေးတယ်လဲဆိုတာတစ်ခုနဲ့တစ်ခုဘယ်တူမလို့နော်အဲ့တော့ဒီခန္ဓာကိုယ်ကြီးကအဲ့ဒီသဘာဝအကျမ်းရင်၄မျိုးနဲ့မလုပ်တာတော့တိဆောက်ထားတာမဟာဘူတမဟာဘုတ်ကြီး၄မျိုးဆိုတာအဲ့ဒါပဲကျန်တဲ့ရုပ်တွေကအဲ့ဒီဘုတ်မဟာဘုတ်ကြီး၄မျိုးကိုပဲမှီးပြီးတော့မှဖြစ်ကြရတာနော်ရုပ်မှာ အခြေခံကအဲ့ဒီတက်ကြီး၄ပါးပဲအဲ့ဒါကိုဘုံဘုံတို့ကမြင်အောင်ကြည့်တာပုဂ္ဂိုလ်တ attva မဟုတ်ဘူးဒီသဘာဝကြီး၄မျိုးရဲ့အစုအဝေးလို့မြင်အောင်ကြည့်တာနော်နွားတက်ပြီးတော့အမဲသားရောင်းတဲ့လူကတဲ့ နွားသက်အယိုးတခြားအသားတခြားအကြောတခြားဟာအကုန်လုံးဖြည့်ရက်ပြီးတော့ဈေးမှာမဲသားဘုံကြီးထိုင်ချရောက်မဲသားဘုံကြီးကြည့်ပြီးတော့ဘယ်သူမှဒါကြီးကနွားကြီးလို့မမြင်ဘူးဘလို့မြင်တော့အသားတွေလိုပဲမြင်တာပေါ့ဟုတ်လားနွားဆိုတဲ့အမြင်ပြောက်ပြီးတော့အသားဆိုတဲ့အမြင်ရောက်အောင်ဟောဒါဥမာပေးမှပို့ပြီးတော့ရှင်းသွားတာနော်အဲ့လိုပဲဘုံဘုံတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ယောက်ျားမိန်းမဆိုတဲ့အမြင်ပြောက်ပြီးတော့တဘာဝတက်တဲ့ရဲ့အစုအဝေးဆိုတာကိုမြင်အောင်ကြည့်တာသူကလေးနဲ့တယ် နော်ဓာတုမနတိကာလတဲ့ဘယ်နှမျိုးရှိသွားလဲ၅မျိုးဒါကရှင်းသန်းနေတဲ့ဒီအနေအထားမှာဒီရုပ်အစုအဝေးပေါ်မှာကြည်တာနောက်မြတ်စွာဘုရားရှင်သန်နေတုန်းနဲ့ကြည်ရတာမဟုတ်ဘူးဒီရုပ်ကအမြဲရှင်သန်နေမှာဘူးပြီးရင်ဘာလုပ်တော့မလဲသေသွားမှာပြက်သွားမှာဟုတ်လားမျက်တောင်လေးတောင်မခတ်နိုင်တော့ဘူးနော်ဟိုဘက်ဒီဘက်တောင်မလှည့်နိုင်တော့ဘူးနော်စန့်တန်ကြီးထထားတဲ့အတိုင်းကြီးဟောဖြစ်သွားမှာနော်အဲ့လိုဖြစ်သွားပြီဆိုရင်တော့ဒီရုပ်ကဘယ်လိုတွေဖောက်ပြန်သွားမှာတော့ ကြောက်စရာကောင်းအောင်ဖောက်ပြန်မယ်နော်အနံ့တွေထွက်လာမယ်အယောင်တွေပြောင်းသွားမယ်ကြည်ကျင်စရာမကောင်းတော့ဘူးစိတ်ကူးကျင်စရာတော့မကောင်းတော့ဘူးဒါရုပ်ရဲ့အမှန်တရားပဲနော်အဲ့ဒါကိုမြတ်စွာဘုရားနောက်ဆုံးအယိုးကြီးကြံသည့်အထိဟုတ်လားအယိုးအမှုန်လေးတွေဖြစ်သွားသည့်အထိကိုယ်ပိုင်ပိုင်ပြီးတော့ပြောတယ်အဲ့ဒါကိုဘုံဘုံတို့နဝတိဝတိကာယပပလို့နော်သေးပြီးတဲ့နောက်မှာတင်းချိုင်းမှာ စွန့်ပစ်လိုက်လို့နော်အစင်စင်ဖြစ်ပေါ်ပြောင်းလဲသွားတယ်ရုပ်အစုဝေးရဲ့ တဘာဝအမှန်ပေါ့နော်အဲ့ဒါကိုလည်းမြတ်စွာဘုရားစဉ်းစားဆင်ခြင်ခိုင်းတယ်သူလည်းကာယကတာတတိပဲနော်ခန္ဓာကိုယ်ပျက်စီးပြီဆိုတာနဲ့ရောင်းလာမယ်ဟုတ်လားအယောင်တွေပြောင်းလာမယ်နောက်ပြီးရင်ဘာလို့အရေတွေဘာတွေအကုန်လုံးထွက်ကြလာမယ်အနံ့တွေထွက်လာမယ်အကုန်လုံးကဘာဖြစ်လို့ပုံပြက်ပန်းပြက်ပေါ့နော်နောက်ဒီတိုင်းထားမစွေပိုးကောင်မွားကောင်တွေကစားကြတောက်ကြမယ်အ ਨੇ ဆုံးတော့ခန္ဓာကိုယ်ကဖြစ်လာတဲ့လောက်တွေကစားမှာပေါ့ဟုတ်လားစဉ်းစားကြည့်နော်နောက်ဆုံးဟော အကောင်မပြက် အကျိုးနဲ့ဖွက်ရှက်ထားတဲ့အနေထားနောက်အကျိုးတွေပြက်ပြီးတော့ဟုတ်လားအသွေးတွေနဲ့လိမ့်ကျန်နေတဲ့အနေထားနောက်ဆုံးတော့ပါတော့အယူတခြားအကျိုးတခြားအကုန်လုံးတစသည် နောက်တော့အယူကဘောကအသွေးတွေသားတွေအကုန်လုံးပြောင်းရှင်ပြီးတော့အယူကြီးကျန်မယ်နောက်တော့အဲ့ဒီအယူကိုဘာဖြစ်သွားလဲဆွေးသွားမယ်အဲ့ဒါကိုမြတ်စွာဘုရားဘလို့ဆင်ခြင်ခိုင်းတုံဆိုတော့နော်ဧဝံဓမ္မောဧဝံဘာဝေဧဝံနတ္တိတောတိငါလည်းဒီသဘောရှိတယ်ငါဒီသဘောကိုမလွန်ဆန်းနိုင်ဘူးဟုတ်လား အေဝံဓမ္မောဒီသဘောရှိတယ်အေဝံပါပဲဒီတိုင်းဖြစ်လိမ့်မယ်ဒီယုတ်ကြီးကငါဆိုတာတဲ့ဒီယုတ်ကြီးကဒီတိုင်းဖြစ်မဲ့ယုတ်ကြီးဟုတ်လားဒီသဘောရှိတဲ့ယုတ်ကြီးအေဝံနတ္တိတော်ဒီဒါကို तू ဘလို့မှမဖြစ်အောင် မလုံနိုင်ဘူးဘယ်သူမှလည်းမလုံနိုင်ဘူးဒါကိုဘယ်သူမှမကြော်နိုင်ဘူးဟုတ်လားအဲ့လိုစဉ်းစားအေဝံဓမ္မောအေဝံဘာဝီအေဝံနတ္တိတော်တီတဲ့ဟုတ်လားအဲ့ဒါပါတော့ကာကတာတတိသောသောက5မျိုးနဲ့အခု9မျိုးနဲ့ပေါင်းတော့ဘယ်လောက်တော့14မျိုး အဲ့ဒါကိုပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ထည့်မယ်ဆိုလို့ရှိရင်18မျိုးဖြစ်သွားတယ်အဲ့ဒါဘုံဘုံတို့မေဇိမဗန္ဒတာပါဠိတော်ထဲမှာဟောထားတဲ့နော်ကာယကတာတတိတုတ်တံပေါ့နော်မေဇိမနိကေထဲမှာဟောထားတဲ့ကာယကတာတတိတုတ်တံမှာအဲ့ဒီတိုင်းမြတ်စွာဘုရားဟောတယ်အဲ့တော့ခုဒီမှာမြတ်စွာဘုရားနော်ကိုဘာဖြစ်ခြင်းတလဲကိုဘာရခြင်းတလဲနော်အဲ့ဒီမေကွန်းပေါ်မှာအဆင့်အမြင့်ဆုံးဖြေထားကြတဲ့နော်ရခြင်းထားကြတဲ့ဖြစ်ခြင်းထားကြတဲ့ပုံကိုယ်တွေအတွက်ဘာလုပ်မလို့ ဒီရုပ်ကာယကိုပဲသတိထားရမယ်ရုပ်ကာယကိုသတိထားနေမယ်ဆိုလို့ရှိရင်လှုပ်တဲ့အလုပ်ကိုလုပ်နေရရောက်တယ်မလှုပ်တဲ့အလုပ်ကို မလုပ်ရရောက်တယ်ဟုတ်လားအဲ့လိုဆိုလို့ရှိရင်ဆင်းရဲကြောင်းပင်ပန်းကြောင်းပူလောင်ကြောင်းအာသောတရားတွေကဘာဖြစ်သွားမှာတော့လုံးဝချုပ်ငိမ့်သွားမယ်တဲ့နော်ဒါကြောင့်ကာယကတ္တတတိယတန်ဖိုးကိုဘုံဘုံတို့မြင်ရမယ်ပေါ့တော့နေ့စဉ်ကိုအချိန်ကုန်နေကြတယ်တခုခုတော့လုံရင်းနဲ့ချိန်ရကုန်တာပဲလေ အလကားထိုင်နေရလဲရှိပါတယ်ဘုံဘုံရဲဆိုအဲအလကားထိုင်လဲစိတ်ကတော့လုံနေတာပဲတခါလေပိုးပြီးတော့တမဘွက်ပေါက်နေသေးတယ်ထိုင်ရင်းလုံနေတာဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်ဒါကြောင့်ကိုလုံနေတဲ့အလုပ်တွေဟာဘလို့အလုပ်တွေလဲလုံသင့်တဲ့အလုပ်တွေလားမလုံသင့်တဲ့အလုပ်တွေလားအဲ့ဒါကတော့ကိုဘာရကျင်တယ်လဲဘာဖြစ်ကျင်တယ်လဲဆိုတာပေါ်မှာအခြေခံပြီးတော့ဘုံဘုံတို့ပြောရမှာပေါ့နော်နိဗ္ဗာန်ချမ်းသာကိုရကျင်တယ်တန်တရားဝိဒုက္ခလွတ်ကျင်တယ်အ ਨੇ ဆုံးတော့ဘဝတန်တရားထဲမှာ သေချာခြင်းနဲ့အပေလေးပါးကိုမကြခြင်းဘူးဒီအဖြစ်မျိုးဒီမြင့်မြတ်မှုမျိုးကိုရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုရင်တော့ကိုဘာလုပ်ရမလဲဘယ်လုပ်ရလုပ်တင်တယ်ဘယ်လုပ်ရမလုပ်တင်ဘူးဆိုတာပြောလို့ရသွားပြီအဲ့ဒါဆိုရင်တော့ဟုတ်လားအ ਨੇ ဆုံးဘဝတန်တရားမှာသေချာခြင်းနဲ့ဆိုရင်ဘာလုပ်ရမှာတော့ဒီသတိပဋ္ဌာန်ဘာဝနာကိုအလုပ်အလုပ်ကိုလုပ်ရမယ်အဲ့ဒါဒီဒေသနာမှာတော့မြတ်စွာဘုရားဘယ်လိုဟောတာတော့နေဆံကာယကတာတတိကာယကတာတတိလို့ဟောထားတယ်အလွယ်ကူဆုံးတရားရှုမှတ်ပွားများနေတနည်းအားဖြင့် ဆင်းရဲကြောင်းပင်ပန်းကြောင်းပူလောင်ကြောင်းတွေကိုဖြတ်တောက်တဲ့နီးပဲနော်မြတ်စွာဘုရားကာယကတာတတိကိုဘယ်လောက်ထိများဟောထားတယ်လို့ထင်လဲနော်ကာယကတာတတိကိုပွားများလို့ရှိရင်တဲ့ကာယောပိပတ္တံပတိစိတ်တံပိပတ္တံပတိဝိတကဝိရှာရဏဝုပတ္တမတိနော်နမကာယယူပကာယဆိုတဲ့ကာယလည်းငြင်းအေးသွားတယ်တဲ့ဟုတ်လားစိတ်တံပိဥပတ္တမတိစိတ်လည်းငြင်းအေးသွားတယ် စိတ်တံပိပတ္တမတိနော်ကာယောပိပတ္တမတိစိတ်တံပိပတ္တမတိဝိတကဝိရှာတာပိဥပသမတိနော်အတွေးတွေကြံစီစဉ်းစားတာတွေကြောင့်စိတ်ပင်ပန်းနေတာလည်းရှိတယ်အဲ့ဒီအတွေးတွေကြံစီစဉ်းစားတာတွေလည်းငြိမ့်သွားတယ်ဒီယုတ်ကာယပေါ်မှာသတိလေးထားနေကိုယ်လည်းငြိမ့်အေးတယ်စိတ်လည်းငြိမ့်အေးတယ်ဘုန်းတို့စိတ်တွေတချို့ပူလောင်နေတာတွေမကြိုက်ဘူးမကြိုက်ပြီမလို့လည်းပဲပူလောင်ကြောင်းတွေကရှိတော့ဘာဖြစ်နေတော့ပူနေကြတာရှိတယ်ပေါ့နော်အဲ့ဒါမပူခြင်းဘူးဆိုရင်အဲ့ဒါကာယကတာတိကိုပွားတယ် ခန္ဓာကိုယ်ပေါ်မှာသတိလေးထားလိုက်နော်အလေးကျင်လေးရလာပြီအထိုက်အလျောက်အလေးကျင်လေးရလာပြီဆိုတာနဲ့ကိုပဲနော်ကိုရောစိတ်ရောဘာဖြစ်သွားမှာတော့ငြိမ်းအေးမယ်လို့အတီလင်းဟောတယ်အတွေးတွေလည်းဘာဖြစ်သွားမှာတော့ငြိမ်းသွားမယ်တဲ့ဒိဋ္ဌဓမ္မဒုက္ခဝိဟာရာယတံဝတ္တိတဲ့မျက်မှောက်ပြစ္ဆုတ်ပံအခုအခိုက်တန့်မှာကိုပဲချမ်းချမ်းသာသာနေရလဲရောက်တယ်တဲ့နောင်ကြမှာဘလို့အကျိုးကျေးဇူးတွေဆိုတာကတပိုင်းဟုတ်လားအခုဒီခန္ဓာမှာတတိလေးထားလိုက်တယ်နော် အခုကိုပဲဘာဖြစ်နေတယ်လဲဆိုတာကိုသိပြီးတော့နေလိုက်တယ်ပေါ့ပေါ့ပါပါလေးပဲနော် तू ကတစ်ခုပြီးတစ်ခုဖြစ်သွားနေတာတစ်ခုတည်းဖြစ်ချင်းတစ်ခုတည်းမှာတီးနေတာမဟုတ်ဘူးနော်တမျိုးပြီးတမျိုးဖြစ်သွားနေတာအဲ့ဒါကိုကိုကတတိယလိုက်သွားတာပေါ့နော်စင်စက်မပြတ် तू ဖြစ်နေတာကိုသိပြီးတော့လိုက်သွားတာဟုတ်လားအလွန်ပေါ်ပါတဲ့စိတ်ကအတိတ်ကိုနော်ကြံရစ်ပြီးတော့မနေ့ကပြောလို့တူးဆွနေတာလည်းမရှိဘူးနော်အနာဂတ်ကိုလှမ်းမြော်ပြီးတော့ကြိုးပြီးတော့နာမည်မှဲ့နေတာတွေလည်းမရှိဘူး ဟုတ်လားခုပြစ္ဆုတ်ပံမှာဖြစ်နေတာလေးကိုသိနေလို့ပြစ္ဆုတ်ပံမှာညှိကပ်နေတာလည်းမရှိဘူး तू သိပဲသိနေတာ哦အမှန်သိနေတဲ့ခါကျတော့ညှိကပ်မှုကလည်းမလာဘူးအဲ့ဒါကြောင့်မလို့ तू ကပြစ္ဆုတ်ပံနော်ဒိဋ္ဌဓမ္မဒုက္ခဝိဟာရဆိုဒီစကလုံးလေးတွေမှတ်မိကြကောင်းတယ်နော်အခုပြစ္ဆခကိုပဲဘာဖြစ်နေတော့ချမ်းသာနေတယ်လို့အဲ့လိုချမ်းသာဖို့အတွက်ဖြစ်တယ်တဲ့ကာယကတ္တတိဆိုတာနော်ဧကဓမ္မဘိက္ခွေဘာဝိတောဘူးလီကတော ဒီလိုလေးတော့ဏိဒန်းချီတာပေါ့နော်ဒီတစ်ခုသောတရားပွားများမယ်ကြင်ဖွံများစွာပြုမယ်ဆိုရင်ဒီစကားလေးကတော့လည်းမပါလို့မရဘူးနော်ဒီလိုအကျိုးကျေးဇူးကိုရကျင်တယ်ဆိုရင်တော့ခဏလောက်တာနဲ့တော့မရဘူးဆိုတဲ့အတိတ်ပဲနော်ဘာပါမလို့ဘာဝီတော့ဘဟုလီကတော်နော်ဧကဓမ္မောဆိုတာကာကရာတတိကိုပြောတာတစ်ခုသောတရားကိုပွားများလို့ရှိရင်ကြင်ဖွံများစွာဖြစ်စေလို့ရှိရင်နော်ခန္ဓာကိုယ်လည်းငြင်းအေးမယ်စိတ်တွေလည်းငြင်းအေးမယ်ဟုတ်လားအတွေးတွေလည်းပဲချုပ်ငြိမ့်မယ် နော်အခုပြစ္ဆုတ်ပံမှာကိုပဲချမ်းချမ်းသာသာနေရလိမ့်မယ်တဲ့ဟုတ်လားအများကြီးအဲ့ဒါဘုံဘုံကနေ့လေတုန်းကအဲ့ဒီအကြောင်းအရာလေးတွေကိုတန်းစီပြီးတော့ပြောရမလားလို့လဲစဉ်းစားတယ်ကာယကတာတတိရဲ့အကျိုးကျေးဇူးအင်္ဂုတ္တဧကနိပတ်ထဲမှာနော်အစီအစဉ်တွေကြလေးမှတ်တမ်းတင်ထားတာရှိတယ်အလွန်ကောင်းတယ်ဟုတ်လားကာယကတာတတိကိုပွားများရင်ဘလို့ဒီအကျိုးရလက်တွေထွက်လာတယ်လဲဆိုတာဟုတ်လားအဝိဇ္ဇာပဟိယတိဝိဇ္ဇာဥပ္ပစ္စတိမတိမှုတွေ ဖယ်ရှားပြီးသားဖြစ်သွားတယ်တိမှုတွေဖြစ်ပေါ်လာတယ်ကာကတာတတိကိုပွားများလို့ရှိရင်အတ္တမိမာနောနော်ပဟိယန္တိနော်ဒီကိုကိုကိုအထင်ရောက်နေတဲ့မမာနတွေကိုလည်းပဲဖယ်ရှားပြီးသားဖြစ်တယ်တဲ့နော် အနုတ္တရာသမုဂ္ဂတံခိဆန္တိတတန်တရားလုံးကဒီအတွင်းစိတ်တန်တာမှာအမြင့်ဆွဲလာတဲ့အနုတ္တရာတရားတွေနော်အနုတ္တရာဆိုတာနော်အမြင့်ဆွဲနေတဲ့သဘောမျိုးကိန်းနေတာပေါ့ မဲ့ညံတဲ့နာလည်းသူ့ကိုပယ်တတ်နိုင်အနုတ္တရသဘောဆိုတာနော်အနုတ္တရသဘောတွေရှိတယ်ကိလေသာတွေထဲမှာမှကိလေသာတိုင်းအနုတ္တရဖြစ်တာမဟုတ်ဘူးအမြင့်ဆွဲနေအောင်ခိုင်မြဲနေတဲ့နော်အဖြစ်ကြာပြီးတော့စွဲနေတဲ့တရားတွေရှိတယ်ကမရာဂတဲ့ပြာပါဒတဲ့နော်ဒိဋ္ဌိဝိသိကိစ္စမာနနော်ဘဝရာဂအဝိဇ္ဇာဟုတ်လားအနုတ္တရ9ပါးရှိတယ်အဲ့ဒါအမြင့်စွဲနေတဲ့သဘောဘဝတိုင်းမှာရှိတယ်နော်သူတော်ကောင်းစိတ်ကလေးပေါ့လို့သူတော်ကောင်းဖြစ်နေတယ် ဒါပေမဲ့မဲ့ညံပူညံနဲ့မပယ်တတ်ရသေးဘူးမဲ့ညံနဲ့မပယ်တတ်ရသေးဘူးဆိုရင်ဟာသူကအချိန်မပေးပါလို့ခေါင်းထောင်ထားလိုက်တယ်လေဘုံဘုံတို့ဟောတာရှိပါတယ်အနုတ္တယသုံးဖို့ချောင်းနေသောယံသူဆိုဟုတ်လားအဲ့ဒီမှာအကျေတွင်ဟောတာရှိတယ်နော်အဲ့ဒီအနုတ္တယကိုသမုတ်ဂါတံကိစ္ဆန္တိအမြင့်နှုတ်ပြနိုင်နေတဲ့ကာကတာတိကိုပွားလို့ရှိရင်နော်စိတ်ထဲမှာမကောင်းတဲ့ဓာတ်တွေစွဲနေတာလောဘဓာတ်ဒေါသဓာတ်မောဟဓာတ် မာနဓာတ်နော်ဒိဋ္ဌိဓာတ်ဝိသိကိစ္စဓာတ် ဟုတ်လားအနုတေယလို့သုံးတယ်နော်အနုတေယဆိုတာအစဉ်ကိန်းနေတာနော်မိကကြောင်းနဲ့ကြောက်နဲ့နော်တန်လေးနဲ့ခတ်လိုက်တာနဲ့မိရပါတော့ထွက်ချလာမီးဖြစ်စေတဲ့တတိရှိနေတာအိုးဟုတ်လားဒီတိုင်းချထားရင်တော့မီးတောင်နေတယ်လို့မရှိဘူးခုဘုန်းဘုန်းတို့လည်းတင်းပုံမှန်နေတဲ့အချိန်မှာဟာလောဘဒေါသမောဟတွေတောင်းကျမ်းနေတယ်လို့မရှိဘူးဒါပေမဲ့ဖြစ်เสียအကြောင်းကြုံလာပြီဆိုတာနဲ့ဘာလို့ဖြစ်တယ်အဲ့ဒါအနုတ္တယကိန်းနေလို့မပေရသေးဘူးအဲ့ဒီအမြစ်တွေကိုမနှုတ်ရသေးဘူး အချိန်မရွေးအပေါ်ပိုင်းမှာတန်ရှင်းကောင်းတန်ရှင်းထားမယ်နော်သစ်ပင်တပင်ကိုအပေါ်ပိုင်းခုတ်ကောင်းခုတ်ထားမယ်ဒါပေမဲ့အမြစ်ကဘာတော့ရှိနေတယ်အဲ့ဒီအမြစ်ရှိရင်ဘာတော့အချိန်မရွေးစီကားလာမယ်စိမ့်လန်းဆူပြေးပြီးတော့အကြီးတောင်ဖြစ်လာတချို့ခုတ်ပြီးမှခုတ်လိုက်မှတချို့ပို့ပြီးတော့ထွာလာတာတွေရှိသေးရဲ့နော်တဘာဝတရားတွေအံ့ဩစရာကောင်းတယ်ဟုတ်လားတန်ယောဇနာပဟိယန္တိတဲ့နော်ရစ်ပတ်နှောင်ဖွဲ့ပြီးတော့နေတယ်မလွတ်မလပ်ဖြစ်အောင်ခြီနှောင်တုတ်ဆိုင်ထားတဲ့တန်ယောဇဉ်တရားတွေကိုလည်းပဲ ဖယ်ရှားနိုင်နေတဲ့ကာယကတာတတိကိုပွားလို့ရှိရင်ဟုတ်လားအဲ့ဒါမြတ်စွာဘုရားအဲ့ဒီတည်းမှာအထူးသဖြင့်ဉာဏ်ပညာကိုဖြစ်ထွန်းစေတယ်ဆိုတာကိုတော့စကလုံးတွေအများကြီးသုံးပြီးဟောတာရှိတယ်ဟုတ်လားကာယကတာတတိကိုနော်ဒီနည်းနည်းရရအလုံးမဟုတ်ဘူးဆိုတာလေးကိုဘုံဘုံတို့နော်ယုံကြည်မှုတရားတရားတိုးမှနော်လှုပ်လို့ကင်ဆုံးကင်လို့စိတ်တွေကထက်သန်ပြီးတော့လှုပ်ဖြစ်ကင်ပြစ်မှလေဟုတ်လားအော်ဒါမှဒီအလုပ်ကငါလှုပ်ရမယ်အလုပ်ဟဲ့ နော်ဒီအလုပ်ကငါမလုပ်ရမယ့်အလုပ်ပဲလို့ခွဲချမ်းနိုင်မှာခုတော့ဘုံဘုံတို့ကအခြေခံကိုဝါစပြီးတော့အာပြော့နေတာလေဘာရကျင်တာတုံးဘာဖြစ်ကျင်တာတုံးဆိုတာကိုဝါစခေါင်းထဲမှာနေတိုင်းမရှိဘူးနေမှာဘာလို့မရသေးတာတုံးဘုံဘုံတော့ရိုးရိုးလေးပဲရကျင်တဲ့စိတ်မရှိလို့ပေါ့နေမှာရကျင်တာလို့နေတိုင်းရှိသလားစိတ်ကဖះတက်တဲ့လူတခါလေးဩကာသဆိုကတော့ရိုးတဲ့တော့မက်ဖို့နေမှာမြန်မြန်ရပါလားရပါရစီတော့ဆူရိုးရတာဆူလိုက်တာစိတ်ကရောက်ချင်မှရောက်တာ သူများတော့မပြောတတ်ဘူးလေဒါကိုကိုကိုပြောတာဟုတ်လားဆိုရိုးတာဆိုတော့ဆိုလိုက်တာပဲဟုတ်လားအဲဘုန်းတော်ဒါလေးကိုတော့တတိထားမိတယ်ပေါ့နော်ညတိုင်းဖျားကိုလေးတက်တယ်အရှိကြီးတော့မဟုတ်ပါဘူးဟုတ်လားတက်ပြီးရင်တော့နိဗ္ဗာန်ကိုဆူတောင်းတယ်အဲ့ဒီဆူတောင်းတဲ့အချိန်လေးတော့ဩဒီပြုတဲ့ကုသိုလ်လေးကနော်နိဗ္ဗာန်ကိုရဖို့အတွက်အနည်းဆုံးတနောက်တနေရာလေးရတော့တွန်းအားဖြစ်ပါစေဆိုတဲ့စိတ်ကလေးတော့ထားပြအောင်ထားလိုက်ရတယ်ပေါ့နော်တကယ်ဆိုလို့ရှိရင်အဲ့ဒါထက်ပိုပြီးတော့ဘုန်းဘုန်းတော်ထက်ထက်တန်တန်မရှိသင့်ဘူးလား အဲဘာလို့မရတာလဲလို့မေးရင်အခြေခံအဲ့ဒါပဲဆန္ဒကိုမပြင်းထန်ဘူးမရခြင်းဘူးလားလို့မေးရင်တော့လေရခြင်းတယ်လို့ပဲမဆိုင်မတော့ပြောမှာပဲဒါပေမဲ့ဘလောက်ရခြင်းတာတုံးဆိုရင်တော့ဟာဂျာလည်းခတ်သွားမယ်နော်ဘယ်တိုင်းတာထီရခြင်းတာတုံးလို့မေးရင်တော့နော်ဖြည့်တဲ့ဖို့တော့တော်တော်ခဲရင်သွားမယ်နော်ဟာဘလောက်ထိရရင်တာပါဆိုရင်ဒါရင်မင်းကအခုဘာလုပ်နေတာလို့မင်းပို့ဆိုးတော့မယ်နော်ဟုတ်လားနော်ရခြင်းရခြင်းတာကိုရှာလေဖြစ်ခြင်းဖြစ်ခြင်းတာကိုလုပ်လေဟုတ်လား ကိုဘုံဘုံတို့ကရချင်တယ်လို့ပြောတာတမျိုးဖြစ်ချင်တယ်လို့ပြောတာတမျိုးကိုလှုပ်နေတာကိုရှားနေတာတမျိုးဘလို့လှုပ်ပြီးတော့ရမတော့ဟုတ်လားဒါကြောင့်ဒီဒေသနာလေးနဲ့ညှိရမယ်ဟုတ်လားဘာလှုပ်တင်လဲဘာမလှုပ်တင်ဘူးလဲနော်လှုပ်တင်တာကိုလှုပ်ဖြစ်ဖို့လိုတယ်မလှုပ်တင်တာကိုမလှုပ်ဘဲနေဖြစ်ဖို့လိုတယ်ပေါ့ဟုတ်လားလှုပ်တင်တာကိုလှုပ်မယ်လှုပ်တင်တာကိုမလှုပ်ဘူးဆိုရင်တော့ရတင်တာတွေဖြစ်တင်တာတွေကဖြစ်လာမှရလာမှမဟုတ်သဘောပေါက်လားဘုံပြောတာကိုအေးအဲ့တော့ဦးဇင်းတို့ဒီဂါထာလေးနှစ်ပုဒ် နော်မိနစ်90တောင်ရှိတော့မယ်ဟုတ်လားအချိန်တွေကလည်းကုန်လွယ်လိုက်တာနော်အဲ့တော့ဒီကပြန်ပြီးတော့နေကုန်းချုပ်ကြည့်မယ်နော်ဒီကထာနှစ်ပုဒ်ကိုမြတ်စွာဘုရားဟောလဲပြီးရောစောသောကဖနက်ချုပ်မှုဖနက်လှပမှုမှာပဲနော်ကြိုးပမ်းအားထုတ်နေကြတဲ့ရဟန်းတော်တွေအကုန်လုံးရဟန္တာဖြစ်တယ်ဒါလည်းပဲတော်တော်စဉ်းစားရကောင်းတဲ့ကိစ္စတစ်ခုလို့ဘုံဘုံကတော့တွေးမိတယ်နော်ရဟန္တာဖြစ်တယ်ဆိုတာတာမန်ပါရမီနဲ့ပဲဖြစ်ပါမလို့နဲ့ဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော် အဲ့ဒီလိုပုံကိုယ်တွေတောင်မှတကယ့်ကိုဝင်ချပြီးပြီးအားလုံးကိုစွန့်လွတ်ခဲ့ပြီးပြီးမိသားစုတော့စွန့်ဖို့ခက်တာတွေအကုန်လုံးစွန့်ပြီးတော့ရဟန်းပြုခဲ့ပြီးအဲ့ဒီအချိန်မှတောင်မှဆက်ပြီးတော့ဘာဖြစ်နေသေးတော့လွဲမိအောင် လွဲနေသေးတယ်။နောက်အချိန်တွေကိုဖြုံးမိအောင်ဖြုံးနေသေးတယ်ပေါ့။အဲ့လိုပြောလို့တချို့ကလည်းတတ်တာရတော့မှလည်းစိုးရသေးတယ်ဟုတ်လား။အော်သူတို့တောင်မှလွဲနေသေးတာတို့လည်းအေးအေးဆေးဆေးလွဲလိုက်အောင်ပဲဆိုဟုတ်လား။အဲ့လိုဆိုရင်တော့စိုးမှာပဲနော်။အင်း အဲ့တော့ဘုန်းတို့ဒီဂါထာလေးနှစ်ပုဒ်ကိုပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်ဟုတ်လားယံဤကိစ္စပဝိထံအကိစ္စပနာကိရတိဩနလနပမတ္တနာတေတံဝတ္တန္တိအာတဝါနော်လှုပ်တဲ့နာကိုပြစ်ထားတယ်မလှုပ်တဲ့နာကိုလှုပ်နေမယ်ဆိုလို့ရှိရင်အဲ့လိုနော်အထင်တလုံးနဲ့နော်မေ့နေရတဲ့တတ္တဝါတွေအတွက်ဆင်းရဲကြောင်းပင်ပန်းကြောင်းပူလောင်ကြောင်းအာသောတရားတွေသာလျှင်တိုးလာလိမ့်မယ်တဲ့ဟုတ်လားရေသင်္ဆသုတမာရတာနေဆံကာယကတာတတိ အကိရှံတေနတေဝတေကိရှံတတိစကာရီနောတတနံတမဇာနာနအထံကိရှံတိအာတောအာနော်မလုံးတဲ့နာကိုမမီဝဲဘူးမလုံးဘူးလုံးတဲ့နာကို လုံးမယ်အဲ့တော့လုံးတဲ့နာကဘာတော့ကာယကတတတိပေါ့နော်ကိုယ်ခန္ဓာကိုယ်ပေါ်မှာတတိလေးထားပြီးတော့နေတဲ့အလေးချင်းပေါ့ဆွဲဆွဲမြင်းမြင်းလှုပ်တယ်တဲ့နေရှံကာယကတတတိကိရှိတာတစ္ဆကာရီနော နော်တာတစ္ဆကာရီနောဆွဲဆွဲမြင်းမြင်းလှုပ်တယ်အဲ့လိုလှုပ်မယ်ဆိုလို့ရှိရင်တတနံတမဇာနံနော် တတိတွေလည်းရှိလာတယ်တမဇင်တရားတွေလည်းရှိလာတယ်အဲ့လိုတတိရှိတဲ့တမဇင်ရှိတဲ့နော်တတိနဲ့ပညာရှိတဲ့ပုဂ္ဂိုလ်အတွက်အတ္တကိစ္ဆန္တိအာသဝနော်အာသောတရားတွေဆင်းရဲကြောင်းပင်ပန်းကြောင်းတရားတွေဟာချုပ်ငိမ့်သွားလိမ့်မယ်အဲ့တော့ဘုံဘုံတို့အမြင့်မားဆုံးနော်ဖြစ်ခြင်းတရားရခြင်းတရားလို့ဆိုတဲ့ဒီမုံမြတ်တဲ့အနေအထားကိုရခြင်းနဲ့ရောက်ခြင်းနဲ့ဆိုရင်ဘာလို့ရမလို့ကာယကတာတတိကိုပွားများမယ် ကာကတာတတိကိုဘယ်နှမျိုးတောင်ပြောရတော့14မျိုးတောင်ပြောတာနော်အတိကအနှစ်ချုပ်ပြီးတော့နားလည်ဖို့ကနော်ကိုယ်ခန္ဓာကိုဒီအစုအဝေးကြီးရဲ့ပုံမှာအမှန်ကန်သိပြီးတော့နေတဲ့အလေးချင်းပဲဘာမှလှုပ်ကြံပြီးတော့သိတာမပါဘူးနော်သူဖြစ်နေတဲ့အတိုင်းအရှိကိုအရှိအတိုင်းအဖြစ်ကိုအဖြစ်အတိုင်းမလုပ်တာတော့မှတ်တမ်းတင်တာပေါ့ဒါကိုသိနေတယ်ဟုတ်လားအခုလို့အဲ့ဒါကိုသိနေရတာတော့အဲ့ဒါမသိဘူးဆိုလို့ရှိရင်ဘုံဘုံတော့အလွယ်လွယ်မာမာထင်ရင်လို့ထင်ပြီးတော့တော့သိကျင်လို့ရှောက်သိနေတာလေ တွေးချင်ရတွေးထင်ချင်လို့ထင်ပြီးတော့အတွေးတွေအထင်တွေနဲ့ပဲဘဝမှာနေနေတာတိပြီးတော့နေတာမဟုတ်တဲ့အတွက်ကြောင့်ဉာဏ်ပညာလည်းဖြစ်ထွန်းမလာဘူးဉာဏ်ပညာဖြစ်ထွန်းမလာတဲ့အတွက်ကြောင့်ဆင်းရဲကြောင့်ပူလောင်ကြောင့်ပင်ပန်းကြောင့်နေရလည်းပဲချုပ်ငိမ့်မသွားဘူးပေါ့နော်ဟုတ်လားဒါကြောင့်မလို့ဘယ်လို့ဟာငါလှုပ်တဲ့အလုပ်လဲဘယ်လို့ဟာငါမလှုပ်တဲ့အလုပ်လဲဆိုတာကိုအခြေခံကြကြဘုံဘုံတို့အဖြေထုတ်နိုင်ဖို့အတွက်အ ਨੇ ဆုံးတော့ဒီတန်တရားမှာသေချာမှုတစ်ခုကိုတော့ဘာလို့ ရှားတဲ့တယ်ပေါ့နော်ရအောင်ရှားတဲ့တယ်ပေါ့ဟုတ်လားအင်းအဲ့ဒါတော့လူတိုင်းနော်တွေးတတ်တဲ့လူတိုင်းရှိမယ်ထင်ပါတယ်ဟုတ်လားတန်တရားဝိဒုက္ခကလွတ်မြောက်ဖို့ဆိုသည့်အထီးကြတော့စကလုံးကြီးကနည်းနည်းမဖြစ်သွားပြီတော့ကြီးသွားပြီနော်အဲ့ဒါကြတော့ရှိဖို့တိတ်ပြီးတော့မလွယ်ဘူးလို့ထင်ပါတယ်လွယ်ရင်တဲ့လူလည်းလွယ်ခြင်းလွယ်မယ်ပေါ့ဟုတ်လားဘုံဘုံတို့အမြင်ဘုံဘုံကိုကိုကိုစဉ်းစားထားတဲ့တော့စဉ်းစားမှုနဲ့ပြောရရင်တော့အဲ့ဒါကတိတ်ပြီးတော့မလွယ်ဘူးဟုတ်လားပြောနေတာပဲလေကိုယ့်ဟာကိုယ်ကိုဒီတိုင်းလေးဟုတ်နေတာပဲ ဟုတ်တယ်မဟုတ်လားနော်ဒါကြီးကိုကြောက်เสียလို့ထင်ဖို့ဆိုတာခက်ပါတယ်ဟုတ်လားဒါကြောင့်မို့သေတော့မယ်ဆိုလို့ရှိရင်ဘာဖြစ်ကြရတော့ကြောက်တယ်ဟုတ်လားမထားခဲ့နိုင်ဘူးနော်ဒီအခြေအနေကြီးကိုရက်တက်မသွားခြင်းဘူးမရက်ပါဘူးစိတ်ချပါနောက်ထပ်ဘဝတစ်ခုဆက်ရမှာပဲဟုတ်လားဒါပေမဲ့နောက်ထပ်ဘဝဆက်ရမှာတွေပါတယ်မတွေးမှုဒီအခြေအနေကိုပဲအစွဲကြီးစွဲနေတဲ့အခါကျတော့ဘာတော့မရက်ချင်ဘူးနော်မရက်ရဘူးဆိုတာတော့မစဉ်းစားမိဘူးမရက်ရပါဘူးမရက်ချင်ဟုတ်လားဆက်ဖြစ်မှာပဲဒီ ဆက်ဖြစ်ပြီးတော့အဲ့ဒီဘဝလည်းပဲပါတော့မသေးခြင်းပဲနဲ့သိရမှာပဲဒီလိုသွားမှာပဲဟုတ်လားကင်ထားတော့အဲ့လိုဆိုလို့ချင်းဘုံဘုံတို့ဒီကနေ့တရားတော့နော် ကိုဘာဖြစ်ခြင်းတလေအဲ့ဒါဖြစ်ဖို့အတွက်ကိုတကယ်လုံနေသလားကိုဘာရခြင်းတလေအဲ့ဒါရဖို့အတွက်ကိုတကယ်ရှားနေသလားနော်ကိုဖြစ်ခြင်းတာရဲ့ကိုလုံနေတာရဲ့အကြောင်းအကျိုးကြိုက်ရလားနော်ကိုရခြင်းတာရဲ့ကိုရှားနေတာရဲ့အကြောင်းအကျိုးကြိုက်ရလားဒါပါပဲအဓိကပြောချင်တာလေးဟုတ်လားအဲ့ဒါကိုဒေသနာတော်လေးနဲ့ညှိပြီးတော့ဘုံဘုံတို့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 နော်လိုင်းမောကနေတရားဒေသနာများကိုနာယူကြည်ညိုနေကြလိမ့်မယ်လို့ယုံကြည်ပါနော်အဲ့တော့အလုံးကိုပြုထားတဲ့ကုသိုလ်ကောင်းမှုအဆုစုတို့ရဲ့အစွမ်းတတ္တိကြောင့်နော်မညာဘုညာမျက်နှာပံကိုမျက်မှောက်ပြုပါရစေလို့ဆုတောင်းကြမယ်နော်ကိုဖြစ်ချင်တာကိုရချင်တာလေးကိုနော်ပိုင်ပိုင်နိုင်နိုင်နော်အတီးပြုတ်လိုက်တဲ့သဘောမျိုးလေးလို့လဲဆိုနိုင်မယ်ပေါ့နော်ဟုတ်လားပြီးတော့ဒီကုသိုလ်ကောင်းမှုအဆုစုတို့ရဲ့နော်အဖို့ဘာကကိုဒီမှာတော့ နော်ဒကာကြီးဥဝင်းမြင့်ဒကမာကြီးဒေါ်ဝင်းဝင်းကြီးတဲ့သူကဒေါ်ဝင်းဝင်းကြီးကမရှိတော့နော်နောက်ထပ်မိဘတစုံဖြစ်တဲ့ဒကာကြီးဥဝင်းရွှေဒကမာကြီးဒေါ်နှဲ့ကြီးဆိုတာလဲဥဝင်းရွှေကမရှိတော့ဟုတ်လားဒါတော့မရှိတဲ့မိဘတွေကိုရည်စူးရှိတဲ့မိဘတွေကိုအမှုထားပြီးတော့သူတို့ကနော်ဒီဓမ္မဒါနကောင်းမှုပြုကြတယ်နော်ဒါကြောင့်အလုံးသောတတ္တဝါတွေကိုအမျှဝေတဲ့နေရာမှာအထူးသဖြင့်မိဘဘိုးဘွားတွေနော်အသက်ထင်ရှားရှိမရှိ ဖြစ်တဲ့ဘိုးဘွားဆွေမျိုးမိဘတွေကို အတိကရည်ရွယ်ပြီးတော့အမြတ်တမ်းပေးပေးကြအလုံးညီညာညာလိုက်ဆိုကြမယ်အရှင်ဖေယဖေယတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုရှုတို့သည်မဲညံဖို့ညံမျက်နှိဗ္ဗာန်ကို မျက်မှောက်ပြုရန်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 တတဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှပြကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်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 ရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုစိတ်နှပြချမ်းမှချမ်းသာကြပါစေ